မင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောကြားလာတာဒီကနေ့မင်္ဂလာတရားတော်အပိုင်း31ပေါ့နော်အရိယာသစ္စာနာတတနာမင်္ဂလာတဘောဇဗြဟ္မရှိရိယံဇအရိယာသစ္စာနာတတနာနိဗ္ဗာန်သစ္စည်းကိရိယာဇဧတံမင်္ဂလာမုဒ္ဓမဒီဂါထာတော်မြတ်ထဲမှာပါတဲ့အရိယာသစ္စာနာတတနာမင်္ဂလာ အရိယသစ္စာကိုသိမြင်ခြင်းဟာမင်္ဂလာလို့ဒီလိုမျိုး နားလည်ရမယ်ပေါ့နော်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့ဒီကနေ့ညဘုံဘုံတို့အသေးစိတ်လေးပြောကြည့်ကြမယ်ပေါ့နော်အရိယာသစ္စာနဒတနစကလုံးလေး၃လုံးအရိယာသစ္စာကိုမြင်ခြင်းဟာဒတနဆိုတာမြင်တာပေါ့သိတာပေါ့အရိယာသစ္စာဆိုတာဘာတော့ အရိယာတို့သိတဲ့တစ္ဆာတရားအမှန်တရားတစ္ဆာ၄ပါးကိုရည်ညွှန်းတာပေါ့နော်။ဘာကြောင့်အရိယာတစ္ဆာလို့ခေါ်ရတာတော့အဲ့ဒီတစ္ဆာ၄ပါးအမှန်တရားကိုသိလို့ရှိရင်အရိယာဖြစ်သွားတယ်။အဲဒါကြောင့်မို့လို့အရိယာတစ္ဆာလို့ခေါ်တာ။အရိယာဆိုတာ ဖြူရှင်ခြင်းတန့်ရှင်းခြင်း ဒီသစ္စာလေးပါအမှန်တရားကိုသိသွားရင်ဒီပုဂ္ဂိုလ်ရဲ့စိတ်ဓာတ်တရားဖြူရှင်တန်ရှင်းသွားတယ်အပြစ်ကင်းသွားတယ်။ဒါကြောင့်အရိယသစ္စာလို့ခေါ်တယ်လို့ဒီလိုလည်းပဲမှတ်လို့ရတယ်။မြတ်စွာဘုရားဟာအမြင့်မြတ်ဆုံးသောအရိယာပေါ့။မြတ်စွာဘုရားသိခဲ့တဲ့မြင်ခဲ့တဲ့အမှန်တရားမှုလို့လည်းပဲအရိယသစ္စာလို့ဒီလိုလည်းပဲအတိပ္ပယ်ဖွင့်တာရှိတယ်။အဲ့တော့ဒီနေရာမှာအဓိကမှတ်ရမှာက ဒီအမှန်တရားတွေကိုတကယ်သိသွားရင်အရိယာသူတော်စင်ဖြစ်သွားစေတတ်လို့ဒီသစ္စာလေးပါးကိုအရိယာသစ္စာလို့ခေါ်တာလို့အဲ့လိုလေးနားလည်ရမယ်နော်အဲ့ဒီသစ္စာလေးပါးအမှန်တရားကြီးတွေကိုဒတနာဆိုတာသိတာမြင်တာတော့ဒီနေရာမှာဒတနာသိတယ်မြင်တယ်ဆိုတာကအကြံမြင်အဆင့်နှမျိုးရှိတယ် အနုဘောဓသီနဲ့သိတာရဲ့ပฏิဝေဒသီနဲ့သိတာရဲ့အနုဘောဓသီနဲ့သိတယ်ဆိုတာကထက်ထက်ထက်ထက်ပြီးတော့သိဖို့လိုအပ်သေးတဲ့အသည့်တနည်းပြောရရင်မပြည့်စုံသေးတဲ့အသည့်နောက်ထပ်ထပ်ပြီးတော့သိဖို့လိုသေးတယ်အဲ့ဒါကိုဘာခေါ်တော့အနုဘောဓတိခုဘုံဘုံတို့ပုထုဇဉ်တွေအရိယသစ္စာကိုသိတယ်ဆိုတာအဲ့ဒီလိုအတိမျိုးပေါ့ မပြည့်စုံသေးဘူးထပ်ပြီးတော့သိဖို့လိုသေးတယ်ဒါဒီနေရာမှာသစ္စာလေးပါးကိုအကျဉ်းမြင်လေးအခြေခံမူတည်ပြီးတော့ပြောထားမှ နောက်ပြောတဲ့စကားတွေကပို့ပြီးတော့အတိတ်ပဲရှင်းလင်းနိုင်မယ်ပေါ့နော်။တော့သစ္စာလေးပါးဆိုတာဘာတော့အကျဉ်းမြင်ရပြင်တော့ဗုဒ္ဓဘာသာဝင် သူတော်စင်တွေအလုံးသိထားကြပြီသား။ဘဝခန္ဓာဟာဆင်းရဲခြင်းတရားသာ ဖြစ်တယ်ဆိုတဲ့နံပါတ်1အမှန်တရားဒုက္ခသစ္စာ။ ဘယ်ဘဝပဲဖြစ်ဖြစ်ဘယ်ခန္ဓာပဲဖြစ်ဖြစ်မြမာပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်တိဋ္ဌံပဲဖြစ်ဖြစ်ရုပ်တဏ္ဍနှစ်ပါးနဲ့တိဆောက်ထားတဲ့နော်ဒီတဘာဝတရားတွေဟာဆင်းရဲခြင်းအမှန်သာဖြစ်တယ်အဲ့ဒါနံပါတ်1ဒုက္ခသစ္စာပေါ့နော်နောက်နံပါတ်2လူချင်းမမောမှုဆိုတဲ့တဏှာလောဘသည်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်အဲ့ဒါအမှန်တရားပဲ ဘသူပဲလိုချင်လိုချင်လိုချင်ရင်တော့နောက်ဆက်တွဲအကျိုးရလက်ကဆင်းရဲဒုက္ခပဲဖြစ်တယ်ပေါ့လောဘသည်ဆင်းရဲခြင်းရဲ့အကြောင်းဒါဟာအမှန်တရားဒုတိယအမှန်နော်ခန္ဓာသည်ဆင်းရဲခြင်းသာဖြစ်တယ်ဒါပထမအမှန်လောဘသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းဒါဒုတိယအမှန်တရားပေါ့နော်နောက်လောဘချုပ်ငြိမ်းခြင်းသည်ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ဖြစ်တယ်ဒါတတိယအမှန်တရား ဟုတ်လားနောက်ပြီးတော့ဒီမဂ်ခင်၈ပါးဆိုတဲ့အကျင့်မြတ်တရားသည်ကျင့်သုံးမယ်ဆိုလို့ရှိရင်တဏှာလောဘကုံရာနိဗ္ဗာန်ကိုဆက်ရောက်စေတတ်တဲ့မျက်မှောက်ပြုစေနိုင်တယ်မဂ်ခင်၈ပါးသည်နိဗ္ဗာန်ရောက်ကြောင်းလမ်းကြောင်း အမှန်ဖြစ်တယ်အဲ့ဒါဟာလေးခုမြောက်အမှန်တရားတစ္ဆာ၄ပါးအခြေခံအဖြစ်အလွန်ကျွမ်းကျင်ထားတဲ့သဘောတရားလေးတွေပေါ့နော်ပြန်ပြောမယ်နော် ခန္ဓာဟာဆင်းရဲတယ်ဆိုတာပထမအမှန်တရားလောဘသည်ဆင်းရဲခြင်းရဲ့အကြောင်းဖြစ်တယ်ဆိုတာဒုတိယအမှန်တရားလောဘချုပ်ငြိမ်းခြင်းသည်ဒုက္ခချုပ်ငြိမ်းခြင်းဖြစ်တယ်ဆိုတာတတိယအမှန်တရားဒုက္ခនិရောဓသစ္စာဟုတ်လားအဲ့လိုလောဘချုပ်ပြီးတော့ဒုက္ခချုပ်တဲ့အနေအထားကိုရောက်ချင်တယ်ဆက်ရောက်ချင်တယ်ဆိုရင်မဂ်ခင်၈ပါးကိုပွားများရမယ် မဂ်ခင်၈ပါးသည်ဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့လမ်းကြောင်းအမှန်ဖြစ်တယ်အဲ့ဒါလေးခုမြောက်အမှန်တရားအဲ့ဒါလိုသစ္စာလေးပါးကိုထပ်ပြီးတော့သိဖို့လိုသေးတဲ့အတိနဲ့တိတိနေတာကိုအနုဘောဓတိလို့ခေါ်တယ်သူလည်းပဲမင်္ဂလာရှိတာပဲเนาะအဲ့ဒီနေရာမှာသူ့ထက်ပိုပြီးတော့အဆင့်မြင့်တဲ့ဘုံဘုံတို့ပန်းတိုင်ထားပြီးတော့ရီမန်းချက်ထားပြီးတော့စ조사ရမယ့်အတိကဘာလဲဆိုတော့ပฏิဝေဒတိ မဲ့ဉဏ်ဖြင့်သစ္စာလေးပါးကိုသိတာမဲ့ဉဏ်နဲ့သစ္စာလေးပါးကိုသိတယ်ဆိုတာသူကတပြိုင်တည်းတစ်ချက်တည်းနဲ့သိတာဟုတ်လားဒီနေရာမှာမဲ့ဉဏ်ကတော့၄ပါးရှိတာပေါ့နော်သောတပတိမဲ့ဉဏ်တဂရဂါမိမဲ့ဉဏ်အနာဂါမိမဲ့ဉဏ်အရဟတမဲ့ဉဏ်ပေါ့ဟုတ်လားအတပတိဝေဒတိသစ္စာ၄ပါးကိုသိတယ်ဆိုတာဘလို့သိတာတော့ဒါတော့စာရပဲပြောရမယ်ပေါ့နော်တိပေစိုက်ပွား ကိစ္စ၄ချက်ကိုတပြိုင်တည်းပြုတ်ပြီးတော့သိတာသိပဲစိုက်ပွားဆိုတဲ့စကားလေးရင်းနှီးပြီးသားဟုတ်လားခန္ဓာဟာဆင်းရဲခြင်းတရားမျှတာဖြစ်တယ်ဆိုတဲ့ခန္ဓာရဲ့တဘာဝဆင်းရဲခြင်းကိုပိုင်းခြားပြီးတော့သိတာတမန်ငါရှံကဝါတတသိတာမို့တကယ်ပိုင်းပိုင်းခြားခြားသိတာဒါဆင်းရဲခြင်းပဲလို့သိဆိုတာဒုက္ခသစ္စာကိုသိတာဆင်းရဲတယ်လို့သိတာ ပယ်ဆိုတာကသမုဒိယသစ္စာကိုပယ်ရတာခန္ဓာဟာဆင်းရဲတယ်လို့သိတော့ဒီခန္ဓာရဲ့ပုံမှာမှားယွင်းမှုကြောင့်ဖြစ်နေတဲ့မသိမှုကြောင့်ဖြစ်နေတဲ့ချမ်းသာတဲ့ထင်လို့ဖြစ်နေတဲ့နော်လူချင်းလောဘလူချင်းမှုလောဘကိုသူဟာပယ်နိုင်သွားတာအဲ့ဒါလိုပယ်လိုက်တဲ့အခါကျတော့တဏှာလောဘကြောင့်ဖြစ်မဲ့အပူဓာတ်လောင်ဓာတ်တွေကိုလည်းပယ်ပြီးသားဖြစ်သွားတယ်ဒုက္ခလည်းငြိမ့်သွားတယ်ဒုက္ခငြိမ့်ရာကိုလည်းဆက်ရောက်သွားတယ် နိရောဓသစ္စာကိုဆိုက်ရောက်တယ်ဒုက္ခသစ္စာကိုသိတယ်သမုဒယသစ္စာကိုပယ်တယ်နိရောဓသစ္စာကိုဆိုက်တယ်မဲခင်၈ပါးကိုလည်းပွားများပြီးသားဖြစ်သွားတယ်တဲ့ဟုတ်လားအဲ့ဒါလို့သစ္စာ၄ပါးကိုတပြိုင်နက်တည်းပြုတ်ပြီးတော့သိတာမဉ္ဇဏ်အဲ့ဒါကိုဘာခေါ်တော့ပฏิဝေဒတိအရိယာအဖြစ်ကို ပြုတ်တတ်တဲ့ထုကဲမြင့်မြတ်တဲ့ဉာဏ်တွေပေါ့ ပထမဆင်သောတာပတိမေညာရမယ်ဆိုရင်ကိုဒါအရိယာဖြစ်သွားတော့တာပေါ့နော်နောက်ဆက်ဆက်ပြီးတော့တဂရဂါမိမေအနာဂါမိမေအရဟတမေအလွန်ကြီးကျယ်မြင့်မြတ်တဲ့ဒီဉာဏ်တွေကိုရသွားမယ်ဆိုလို့ရှိရင်တော့ဒီအရိယာသစ္ဆာနာတတနာမင်္ဂလာဟာပြည့်ပြည့်စုံသွားတယ်ပေါ့ဟုတ်လားအဲ့တော့မြတ်စွာဘုရားရဲ့ဒီအရိယာသစ္ဆာနာတတနာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့ဒတနာဆိုတဲ့စကားလုံးလေးကိုဒါဖုံဖုံရှင်းပြတယ် ဟုတ်လားဒသနာသိတယ်မြင်တယ်ဘလို့သိမလို့အနုဘောဓသိနဲ့သိတယ်တဖန်ထပ်ပြီးတော့သိဖို့လိုသေးတဲ့အသိဟုတ်လားပฏิဝေဒညာနဲ့သိတယ်သိပေဆိုင်ပွားကိစ္စ၄ချက်ကိုတပြိုင်တည်းပြုတ်ပြီးတော့မဲ့ညာဖြင့်သိတဲ့အသိဟုတ်လားအဲ့ဒါလို့သိတာမြင်တာဟာအလွန်ကြီးမြတ်တဲ့မင်္ဂလာတရားဘာဘူးလို့မင်္ဂလာလို့ပြောရတော့မင်္ဂလာရဲ့အဓိပ္ပာယ်လေးနဲ့ကပ်ပြီးတော့စဉ်းစားနော် ပိစုပန်တန်တရားနှစ်ဖြာကြီးပွားကြောင်းချမ်းသာကြောင်းကိုဖြစ်ပွားစေတဲ့လို့မင်္ဂလာဟုတ်လားမဉ္ဉံဖြင့်တစ္ဆာလေးပါးကိုသိပြီဆိုရင်တော့ဒါအလွန်ကြီးကျယ်တဲ့ကောင်းကျိုးချမ်းသာတွေဖြစ်ထွန်းတော့တာပဲအလွန်ကြီးကျယ်တဲ့မင်္ဂလာပေါ့ဒီနေရာမှာတစ္ဆာလေးပါးကိုသိပြီဆိုလို့ရှိရင်ဘလောက်ကြီးကျယ်တဲ့မင်္ဂလာဖြစ်တယ်လဲဆိုတာလေးကိုဘုံဘုံတို့အကြံဉာဏ်လေးပြောပြမယ် မဟာဝကတန်ယုတ်ပါဠိတော်ထဲမှာတစ္ဆာတန်ယုတ်ဆိုပြီးတော့တစ္ဆာ၄ပါးနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဒေသနာလေးတွေကိုစုစည်းပြီးတော့မှတ်တမ်းတင်ထားတာရှိအဲဒီကနေ့ညအဲ့ဒီတဲကတော်တော်များများယူပြီးတော့ပြောမယ်လို့စီစဉ်ထားတာနော်အဲ့ဒီမှာနခတိခသုတ်တံဆိုတာရယ်မဟာသမုဒ္ဒသုတ်တံဆိုတာရယ်သဘောသွားလေးတွေတိတ်ပြီးတော့မထူးတဲ့ဒေသနာလေးတွေဟောထားတာရှိနခတိခသုတ်တံကဘာပြောတော့ဆိုတော့ မြတ်စွာဘုရားကတကိုးတော်နဲ့လက်သေးဘုရားပေါ်မှာမြေမှုန့်အနှဲငယ်တင်ပြီးတော့ယဟန်တော်တွေကိုမေးတယ်မဟာပတိမြေကြီးမှာရှိတဲ့မြေမှုန့်နဲ့ဒီလက်သေးဘုရားပေါ်မှာရှိတဲ့မြေမှုန့်ဘယ်ဟာကပို့ပြီးတော့များလဲတော့ယဟန်တော်တွေကမြတ်စွာဘုရားဒါမနှိုင်းရှင်လောက်ပါဘူးဗျာအလွန်ကွာခြားပါတယ်လက်သေးပြားပေါ်မှာရှိတဲ့မြေမုံကအလွန်နေတယ်မဟာပတိမြေကြီးမှာရှိတဲ့မြေမုံကအလွန်များတယ်အဲ့တော့မြတ်စွာဘုရားဘာပြောတော့ဆိုတော့အေးတဲ့အဲ့ဒီဥမာတိုင်းပဲ တစ္ဆာလေးပါအမှန်တရားကိုပฏิဝေဒနဲ့ထိုးထွင်းပြီးတော့သိပြီးမြင်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်အတွက်နော်ကုန်ခန်းသွားတဲ့ဒုက္ခတွေဟာမဟာပတိမြေကြီးမှာရှိတဲ့မြေမုံများတစ်ဖွဲ့အလွန်များတယ်သူ့အတွက်ကြံတဲ့ဒုက္ခဟာလက်သေးပြားပေါ်မှာရှိတဲ့မြေမုံအနှဲငယ်များလောက်ပဲကြံတော့တယ်တဲ့တစ္ဆာလေးပါကိုသိသွားပြီဆိုရင်သူ့ရဲ့အနာဂတ်ဒုက္ခဟာဘာတော့မှန်းလို့ရသွားပြီနည်းနည်းပဲကြံတော့တယ်ကုန်ခန်းသွားတဲ့ဒုက္ခကအစမတန်များတယ် ဘုဖုံတို့ပုထုဇဉ်တွေမှာဘဝရဲ့လက်ကြံဒုက္ခတွေတန်တရားရဲ့လက်ကြံဒုက္ခတွေဘလောက်လို့မှန်းလို့မရသေးဘူးအဲ့လိုပဲမြတ်စွာဘုရားဥမာတစ်ခုထပ်ပေးတာမဟာသမုဒ္ဒရာရေပြင်ကြီးမျက်စိနဲ့မြင်ကြည့်လိုက်အဲ့ဒီတဲကရေတစ်ပေါက်နှစ်ပေါက်လောက်နော်ယူလိုက်မယ်ပေါ့နော်အဲ့ဒီရေတစ်ပေါက်နှစ်ပေါက်လောက်နဲ့ကျန်တဲ့မဟာသမုဒ္ဒရာကြီးမှာရှိတဲ့ရေတွေဟာဘယ်ဟာကများလို့တို့မေးရင်မနိုင်ရှင်လောက်ဘူးဟုတ်လားအလွန်ခွာခြားတယ်ပေါ့ အဲ့ဒါလိုပဲတဲ့တစ္ဆာလေးပါးကိုသိပြီးပြီဆိုလို့ရှိရင်သူ့ရဲ့ကြံတဲ့ဒုက္ခနော်ရေနှစ်ပေါက်သုံးပေါက်ပမာနော်ကုံတဲ့ဒုက္ခကတော့မဟာသမုဒ္ဒရာမှာရှိတဲ့ရေများတပွဲအများကြီးကုံသွားပြီအဲ့တော့အဲ့ဒီဒေသနာတွေကိုဘုန်းဘုန်းတို့ကြည့်မယ်ဆိုလို့ရှိရင်ဒီအရိယသစ္စာနဲ့တဒနာသစ္စာလေးပါးကိုနော်မဲ့ဉဏ်ဖြင့်ထိုးထွင်းပြီးတော့သိရမြင်ရခြင်းသည်အလွန်ကြီးမြတ်တဲ့မင်္ဂလာဖြစ်တယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ် အကယ်၍ပရိဝေဒတိနဲ့မဉ္ဇဉ်အဆင့်နဲ့မတိရသေးဘူးဆိုရင်တောင်အနုဘောဓတိနဲ့ထက်ခါထက်ခါဘုံဘုံတို့တိတိနေအောင်ကြိုးစားရမယ်။အော်ခန္ဓာဟာဆင်းရဲခြင်းတရားများတာဖြစ်တယ်။ဘုသူခန္ဓာပဲဖြစ်ဖြစ်။အော်လိုချင်ပြီဆိုရင်တော့ဒါဒုက္ခဖြစ်တော့မှာပဲ။လိုချင်ခြင်းဟာဒုက္ခရဲ့အကြောင်းပဲလို့သိရမယ်။ဆင်ဆင်ញင်ရမယ်စဉ်းစားရမယ်။ဟုတ်လား။လောဘငြိမ်းမှဒုက္ခငြိမ်းမှပါလားဆိုတဲ့အမှန်တရားကိုမမေ့ရဘူးဆင်ញင်ရမယ်။အဲ့ဒါလို့လောဘတကယ်ငြိမ်းသွားဖို့ နော်ဒုက္ခတွေတကယ်ငြိမ်းသွားဖို့ဆိုလို့ရှိရင်ဒီခန္ဓာဟာဒုက္ခဖြစ်တယ်ဆိုတဲ့အမှန်တရားကိုသိမှသာလဲလောဘကလည်းငြိမ်းမှာကိုအဲ့တော့ခန္ဓာဟာဒုက္ခဖြစ်တယ်ဒုက္ခဖြစ်တယ်ဆိုတာကိုသိသိနေတာဟာအဲ့ဒါမဂ္ဂင်ရှင်ပါကိုပွားတာပဲခန္ဓာကြီးကမကောင်းဘူးရုပ်တည်နံတွေကကောင်းတဲ့သဘာဝမဟုတ်ဘူးလို့အဲ့ဒီဥစ္စာကိုသိနေခြင်းသည်သူ့အဆင့်နဲ့သူသမှုရိယသစ္စာကိုလည်းပယ်ပြီးသားဖြစ်တယ်နော်ထိုက်တဲ့စိတ်အငြိမ့်တဲ့အေးတဲ့ကိုလည်းရစေတယ်မဂ္ဂင်ရှင်ပါကိုလည်းပွားများရာရောက်သွားတယ်ဘလောက်ကောင်းတော့ အဲ့ဒါအလွန်မင်္ဂလာရှိတယ်ဒါအနုဘောဓတိကိုရည်ရွယ်တာပေါ့နော်အဲ့ဒါဘုံဘုံတို့စောစောကပြောခဲ့သလိုပဋိဝေဒနဲ့ပဋိဝေဒတိနဲ့သာတိမယ်ဆိုရင်တော့ကြံတဲ့ဒုက္ခကနည်းနည်းလေးကုံသွားတဲ့ဒုက္ခကအများကြီးဒါကြောင့်ဒါဟာအလွန်ကြီးမြတ်တဲ့မင်္ဂလာဆိုတာမထင်ရှားဘူးလားထင်ရှားတယ်အဲ့ဒါမြတ်စွာဘုရားကဒီအရိယသစ္စာနာဒသနမင်္ဂလာကိုဘလောက်ထိဖြစ်စေခြင်းတလဲဒါလေးကိုဘုံဘုံတို့ဒီမင်္ဂလာကြီးနဲ့ပြည့်စုံအောင်ကြိုးပမ်းအထောက်နိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ နော်စိတ်ကိုတွန်းအားဖြစ်အောင်နည်းနည်းပြောကြည့်မယ်နော်ဘလောက်ထိမြတ်စွာဘုရားတစ္ဆာလေးပါးကိုသိသိခြင်းတယ်လဲပฏิဝေဓာတိနဲ့ကိုရည်ညွှန်းတာနော်ဘုန်းတော်အဲ့ဒီတစ္ဆာတယုတ်ထဲမှာပဲတတ္တိတတတုတ်တန်ဆိုတာရှိတယ်ဒီဒေသနာမှာလာတဲ့အတိပယ်လေးတွေကိုလူတော်တော်များများကြားဖို့ရတယ်တတ္တိတတဆိုတာလှံမောင်းတရားဒီလိုအတိပယ်ရတယ်အဲ့မြတ်စွာဘုရားရဟန်းတော်တွေကိုဟောတာရဟန်းတို့တဲ့လူတယောက်ကို မင်းတို့ငါမနှက်ခင်းမှာလှမ်းအချက်တရာထိုးမယ်ခန္ဓာကိုယ်အနှံ့အချက်တရာဆိုတော့တကယ်ကိုပဲကြောက်မဲ့ဖွယ်ရကောင်းတဲ့ဒုက္ခတွေပေါ့နော်မွန်းတဲ့ချိန်မှာ အချက်တရာထိုးမယ်ညချမ်းကာလမှာ အချက်တရာထိုးမယ်တနေ့ကိုလှမ်းအချက်300အဲ့ဒါဘယ်လောက်ကြာအောင်ထိုးခံရမှာလဲဆိုတော့ तू ကသူ့အသက်ကအနှစ်တရာရှိဆိုအနှစ်ပေါင်းတရာထိုးခံရမယ်ပေါ့နော်တရက်ကိုလှမ်းချက်300 အဲ့လိုနှစ်ပေါင်းတရာအထိုးခံရလို့ရှိရင်အထိုးခံမယ်ဆိုလို့ရှိရင်မင်းသစ္စာလေးပါးကိုထိုးထွင်းပြီးတော့သိလိမ့်မယ်ဆိုလိုတာသစ္စာလေးပါးကိုသိတယ်အရိယာဖြစ်လိမ့်မယ်အဲ့လိုမြန်တစုံတယောက်ကလာပြောမယ်ဆိုလို့ရှိရင်အဲ့ဒီလှန်အထိုးခံတဲ့ကိစ္စကို ဝမ်းမြောက်ဝမ်းသာသွားပြီးတော့အထိုးခံတဲ့နေတဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီသစ္စာလေးပါးကိုသာသိသွားမယ်ဆိုလို့ရှိရင်နောက်ထပ်ဒုက္ခတွေကဘာမှသိမကြံတော့ဘူးတကယ်လို့သစ္စာလေးပါးကိုမသိသေးဘူးဆိုလို့ရှိရင် ဘဝတန်တရားနောက်ထပ်ဘယ်လောက်ဆက်ရအောင်မှမသိဘူးပေါ့နော်အဲ့ဒါလို့ဆိုလို့ရှင်ဘဝတန်တရားရဲ့အနေအထားမှန်းမရသေးတဲ့အတွက်ကြောင့်နော်လှန်ထိုးခံပြီးတော့သိရတဲ့ဘဝပေါင်းများစွာနော်ဓာထိုးခံပြီးတော့သိရတဲ့ဘဝပေါင်းများစွာခေါင်းဖြတ်ခံလို့သိရတဲ့ဘဝပေါင်းများစွာမှန်းလို့မရဒါကြောင့်မြတ်စွာဘုရားကတနေ့ကိုလှန်အချက်300နဲ့နှစ်ပေါင်း100အထိုးခံလို့သစ္စာလေးပါးကိုသိမယ်ဆိုရင်နော်ပျော်ပျော်ရွှင်ရွှင်အထိုးခံတိုက်တယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောတာဟုတ်လား အဲ့ဒါကဘုံဘုံတို့ဘာကိုကြည့်ပြီးတော့မှဒီဒေသနာကိုဘုံဘုံတို့ကကြည်ကြည်နက်နက်သဘောကျနိုင်မလဲဆိုရင်သစ္စာလေးပါးကိုမသိသေးဘူးဆိုရင်အနာဂတ်တန်တရားဟာဘယ်လောက်ရှည်အောင်မယ်ဆိုတာမှန်းလို့မရမှန်းလို့မရသေးဘူးဆိုလို့ရှိရင်သစ္စာလေးပါးကိုမသိသေးတော့ဘောတန်တရားမှာမိုက်မဲတဲ့မိတ်ဆွေရုပ်တွေနဲ့ပေါင်းမိပြီးတော့မဟုတ်တာတွေကိုလုံမိပြီးတော့ဒုက္ခရောက်နိုင်တဲ့ဘဝတွေအများကြီးမှန်းလို့မရတော့ကောင်းငယ်မြောက်လိုက်တဲ့ဒုက္ခကို နော်အရင်ကပြန်ကြမလားဖျားပြန်ကြမလားဆိုတာဘုန်းဘုန်းတို့မှန်းလို့မရဘူးအဲ့လိုပဲဘဝတန်တရားမှာဘုန်းဘုန်းတို့မှန်းလို့မရဘူးသစ္စာလေးပါးကိုမသိသေးသမျှဘဝတွေကလည်းမှန်းလို့မရဘူးဘာတွေဖြစ်မယ်ဆိုတာလည်းမသိနိုင်ဒါကြောင့်မြတ်စွာဘုရားကစတုဏံဘိခွေရိယသစ္စာနာနနုဘောဓာအပတိဝေဒာဧဝမိတံဒီကမတ္တနာတန္တာဝိတံတန္တရိတံမမင်စေဝတုံမကင်္စနေရာတော်တော်များများမှာဒီဒေသနာလေးဟောတယ်အဓိပ္ပာယ်ဟာယဟန်တို့တဲ့ဒီသစ္စာလေးပါးကိုမသိခဲ့ကြလို့ သင်တို့ရောငါရောအလွန်ရှည်လျားတဲ့တန်လျာခီးကိုသွားခဲ့ကြရလှပြီကျင်လည်ခဲ့ကြရလှပြီလို့အဲ့လိုဟောဟုတ်လားဒါမို့လှမ်းအချက်ပေါင်း300နှစ်ပေါင်း100တရက်ကိုလှမ်းအချက်300နှစ်ပေါင်း100နော်အထုခံရမှာသစ္စာလေးပါးကိုသိမယ်ဆိုရင်အထုခံထိုက်တယ်လို့ဟောတာနောက်သုတ်တန်တစ်ခုစေလသုတ်တန်နဲ့နော်ခေါင်းကိုမီးလောင်ပြီးကိုဝတ်ထားတဲ့အဝတ်အင်ကြီးကိုမီးလောင်ပြီး အဲ့ဒီအချိန်မှာသင်တို့ဘာလုပ်မလို့ဒီမီးကိုမြန်မြန်ဆန်ဆန်ငိမ့်တက်ရမယ်ကြံတဲ့လူကိုဘေးခဏချထားအောင်အခက်မတင်လို့ခေါင်းအောင်လောင်နေမီးဟုတ်လားအင်ကြီးကိုမီးလောင်ပြီးအခက်မတင်လို့ကျန်တာတွေဘာအရေးကြီးတယ်ပဲပြောပြောအဲ့ဒီအချိန်မှာတော့ဒီမီးကိုပဲညှိမ့်သက်ရမယ်ပေါ့အဲ့ဒါမြတ်စွာဘုရားကအဲ့ဒါကိုခဏဆိုင်လိုက်အောင်တဲ့လိလူရှုလိုက်အောင်တဲ့ခေါင်းလောင်နေတဲ့မီးဝှစ်ထားတဲ့အဝတ်ကိုလောင်တဲ့မီးဒါကိုဘာလို့အောင်မလို့လိလူရှုထားလိုက်အောင်တဲ့ တစ္ဆာလေးပါးကိုသိဖို့အဲ့ဒါထက်ပိုပြီးတော့အဲ့ဒီမိကိုငြိမ်းဖို့ကြိုးစားတဲ့ဝိရိယထက်ပိုပြီးတော့အရေးတကြီးတစ္ဆာလေးပါးကိုသိဖို့အတွက်ဝါယမစိုက်ထုတ်တဲ့နေဆန္ဒပြင်းပြတဲ့နေလို့အဲ့လိုမြတ်စွာဘုရားဟောတာဘလောက်ထိမြတ်စွာဘုရားကဒီအရိယသစ္စာနာတဒနာမင်္ဂလာနဲ့ပြည့်စုံစေခြင်းတည်းဆိုတာကိုဒီသုတ်တန်လေးနှစ်ခုကိုကြည့်မယ်ဆိုရင်မသိနိုင်ဘူးလားတရက်ကိုလှမ်းချက်300နှစ်ပေါင်း100ဟုတ်လားကောင်းလောင်တဲ့မီး ဝတ်ထားတဲ့အဝတ်ကိုလောင်တဲ့မီးကိုနော်ခဏဘာလို့တော့လေးလျူရှုလိုက်ပါဦးတစ္ဆာလေးပါကိုအရင်သိအောင်လုပ်ပါလို့ဒီလောက်ထိမြတ်စွာဘုရားဟောတာအဲ့တော့ဘာဖြစ်လို့မြတ်စွာဘုရားဒီလောက်တောင်တစ္ဆာလေးပါကိုသိသိချင်းရတာတော့ဟောဒီမေကွန်းရှိရနော်ဘာကြောင့်မြတ်စွာဘုရားကဒီလောက်ထိနော်အရိအရိအရိယသစ္ဆာနာမင်္ဂလာကိုဖြစ်စေခြင်းရတာလေသစ္စာလေးပါးကိုသိစေခြင်းရတာလေဘာလို့သိစေခြင်းရတာလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီမှာတုတ်တန်လေးတွေဖုံဖုံစုထားတယ် ခရီးတာပတ္တသုတ်တံဆိုတာရှိတယ်အဲ့ဒီမှာမြတ်စွာဘုရားပါဟောတော့ဘုံဘုံသုတ်တံလေးတွေကိုအတူချုပ်လေးတွေပဲပြောပါမယ်နော်သစ္စာလေးပါးကိုသိမှဒုက္ခငြိမ်းမှသစ္စာလေးပါးကိုမသိရင်ဒုက္ခမငြိမ်းဘူးအဲ့ဒါကိုရှင်းလင်းအောင်မြတ်စွာဘုရားဥမာပေးတယ်နော်တစုံတယောက်သောပုဂ္ဂိုလ်ကနော်မကြီးရွက်တို့ရှားရွက်တို့နဲ့ငါမင်းတောက်အောင်ရေတွေထုတ်လာတယ်မင်းမျက်နှာတက်ဖို့အတွက်ငါရေတွေထုတ်လာတယ်ဆိုရင်ဒါမဖြစ်နိုင်ဘူးတဲ့ယုံနိုင်တရားကိစ္စမဟုတ်ဘူး နော်ရှားရွက်ဆိုတာတိတိလေးလေជីပြူရွက်မကြီးရွက်တက်တောင်သေးသေးတယ်ဟုတ်လားဟာဘရုံမှာကြာရွက်နဲ့ရေတွေထုတ်လာတယ်အင်ဘက်နဲ့ထုတ်လာတယ်ပေါက်ဖက်နဲ့ထုတ်လာတယ်ဆိုတော့ဒါဖြစ်နိုင်တယ်တဲ့သူရေထုတ်လို့ရအောင်အရွက်ကြီးတွေကကြီးတယ်ပေါ့နော်အဲ့လိုပဲတစုံတယောက်ကသစ္စာလေးပါးကိုမသိဘဲနဲ့ငါဒုက္ခတော့ငြိမ့်ပြီဟေ့လို့ပြောရင်ဒါဖြစ်နိုင်ကြကိစ္စမရှိဘူးအဖြစ်နိုင်ဘူးပေါ့နော်သစ္စာလေးပါးအမှန်တရားကိုမသိဘဲနဲ့ဘယ်တော့မှဒုက္ခမငြိမ့်ဘူးသစ္စာလေးပါးကိုသိမှဒုက္ခဆိုတာငြိမ့်နိုင်တာ အဲ့ဒါရှားရွက်ရယ်ကြာရွက်ရယ်မြတ်စွာဘုရားနှိုင်းရှင်ပြီးဥမာပေးတာဒီသုတ်တန်ရှိရဲ့နော်နောက်ပြီးတော့ဘုန်းဘုန်းတို့တစုံတယောက်သောပုဂ္ဂိုလ်ကနော်ပြက်သက်ကြီးဆောက်လွန်ကြီးကြီးခံရတဲ့အဆောက်အဦကြီးပေါ့ဟုတ်လားပုံမှာဆုလေမွန်းကျော်ပြက်သက်ကြီးတွေတက်မဲ့ပေါ့နော်အဲ့ဒါကို तू ကအုတ်မြင့်လည်းမချဘူးတိုင်လည်းမထောင်ဘူးအောက်ပိုင်းအဆောင်မဆောက်ဖဲနဲ့ငါအပေါ်မှာပြက်သက်ကြီးတက်လာခဲ့တယ်လို့ပြောရင်ဒါမဖြစ်နိုင်တဲ့ကိစ္စ ဟုတ်လားအောက်မှာအုတ်မြင့်လည်းမမြည်ဘူးတိုင်လည်းမထောင်အောင်သေးဘူးဆိုအပေါ်ပိုင်းအဆောင်ကဘယ်လိုလုပ်တင်မလို့ဟုတ်လားအဲ့ဒါလိုပဲသစ္စာလေးပါးကိုမသိဘဲနဲ့ငါဒုက္ခငြိမ်းခဲ့ပြီငါတော့ဒုက္ခငြိမ်းသွားပြီလို့ပြောရင်ဒါဟာမဖြစ်နိုင်တဲ့ကိစ္စပေါ့နော်အောက်ပိုင်းကိုအရင်ဆောက်ပြီးမှအုတ်မြစ်ချအောက်ပိုင်းတိုင်ထောင်အကုန်လုံးအရင်လုပ်ပြီးတော့မှအပေါ်ပိုင်းဆိုတာတက်လို့ရတယ်အဲ့လိုပဲသစ္စာလေးပါးသိပြီးမှသာလျင်ဒုက္ခဆိုတာငြိမ်းနိုင်တာကုတ္တဂါရတုတ်တန်တဲ့အဲ့ဒီတုတ်တန်ရဲ့နာမည်က ဟုတ်လား နောက်ပြီးတော့ဘုန်းဘုန်းတို့ဒါကသစ္စာတိမဒုက္ခငြိမ်းမယ်ဆိုတာကိုပြောတာနော်နောက်သစ္စာလေးပါးကိုတိမငြိမ်းမယ်ဆိုတဲ့အဓိပ္ပာယ်နဲ့ဟောထားတာလည်းရှိသေးတယ်နော်အိန္ဒခိလသုတ်တံနဲ့အဲ့ဒီသုတ်တံမှာတော့မြတ်စွာဘုရားဟောထားတာလေးကနော်ဘုထုရှင်အဖြစ်ကိုပို့ပြီးတော့ဟိုယွန်ရှာဆက်စုပ်ဖွယ်ကောင်းမဲ့စကလုံးမျိုးလေးတွေမြတ်စွာဘုရားသုံးထားတယ်သစ္စာလေးပါးကိုမသိသေးဘူးဆိုရင်တဲ့ဘဝတန်တရားမှာ ဟိုလူမျက်နာမော့ကြည့်ဒီလူမျက်နာမော့ကြည့်ဒီလူကတော့တိတဲ့နဲ့တူပါရဲ့ဒီလူကတော့ငားတဲ့ตาတဲ့နဲ့တူပါရဲ့ဟောသူများမျက်နာကိုမော့မော့ကြည့်ရတယ်တဲ့ကိုမမတိသေးတာကိုအဲ့တော့ဟိုလူတော့တိထင်မှဒီလူကတော့တိတယ်နဲ့တူပါရဲ့တစ္ဆာလေးပါးကိုမတိသေးတော့သူများမျက်နာမော့မော့ကြည့်ရတယ်တဲ့ဟိုမြေးပြောင်ပြောင်ပေါ်မှာဝါခွန်လေးတစ်ခုချထားမယ်ဆိုလို့ရှိရင် လေပြင်းပြင်းတိုက်တာအောင်ပြောနေလေနည်းနည်းလှုပ်တာနဲ့ကိုပဲဒီဝါကွမ်းကမငြိမ်တော့ဘူးလွင့်နေပြီနော်လေပြင်းလေးတိုက်လိုက်မယ်ဆိုရင်တော့ဘယ်ရောက်လို့ရောက်တော့မှတော့သိမှာမဟုတ်နော်ဟုတ်လားအဲ့လိုပဲသစ္စာလေးပါးကိုမသိသေးတဲ့လူရဲ့ဘဝဟာတည်ငြိမ်မှုမရှိဘူးတဲ့ဟုတ်လားဝါကွမ်းနဲ့ဥမာပေးရနော်သစ္စာလေးပါးကိုသာသိမယ်ဆိုလို့ရှိရင်တော့နော်မြေကြီးထဲမှာ၈တောင်လောက်ဝင်အောင်တူးပြီးတော့မြုပ်ထားတဲ့မြေပေါ်မှာ၈တောင်လောက်ပေါ်နေတဲ့အေယာမတကားတိုင်းကြီး နော်မြို့ရိုးတို့ဘာတို့ဟုတ်လားတကယ်ကြီးမားတဲ့အပေါက်တွေကိုတကားပိတ်တဲ့အခါမှာနော်အလွန်ကြီးတဲ့တကားတိုင်ကြီးတွေတကယ်ရွက်တက်ဖို့ပေါ့နော် မလှုပ်အောင်တကယ်တိုင်ကြီးတွေစိုက်ပြီးတော့မှတကယ်ရွက်ကသူ့ကိုသွားတက်ရမှာဟိုအိန္ဒခေလတကားတိုင်ယတနာတုတ်ထဲမှာယထိနာခိလောပထဝိတိတော့တိယအဲ့ဒါကိုပြောတာနော်မြည်တဲ့ကိုအနှစ်ကြီးမြုပ်ထားတယ်တကားတိုင်ကြီးအရက်လေးမျက်နာကလေတွေကြိုက်တလောက်လားသူတုံလှုပ်တယ်ဆိုတာ မရှိဘူးတဲ့တစ္ဆာလေးပါးကိုသိသွားပြီဆိုရင်ဘသူမျက်နာမှာမော့ကြည့်ကြကြအောင်မရှိဘူးသူ့မှာခိုင်မာတဲ့အသည့်ရှိသွားပြီဒါပြောတာဟုတ်လားဒါကြောင့်ဘဝမှာတစ္ဆာလေးပါးကိုသိဖို့ဒီအရေးအကြီးဆုံးပဲဆိုတာကိုနားလည်ရမှာမြတ်စွာဘုရားကဘာကြောင့်ဒီအရိယသစ္စာနဲ့ဒသနမင်္လာကိုဒီလောက်တောင်ဖြစ်စေခြင်းရတာလေစောစောကပြောခဲ့တဲ့ဒေသနာတွေကိုကြည့်ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်နော်အိန္ဒခိလသုတ်တန်တဲ့ ပြီးတော့မတိခြင်းဟာတစ္ဆာလေးပါးကိုမတိခြင်းဟာကြောက်မဖွယ်ရာကောင်းနေဆိုတဲ့ဒေသနာလေးတွေလည်းရှိတယ်ဟုတ်လားအခါတစ်ပါးမှာမြတ်စွာဘုရားကိစ္စကုတ်တောင်မှာတရင်သုံးတော့ညနေခင်းမှာရဟန်းတော်တွေခြံရံပြီးတော့မြတ်စွာဘုရားဈဉ်ညံကြွတယ်အဲ့တော့တောင်ထွတ်ကြီးတစ်ခုပေါ်ရောက်သွားတဲ့အခါကျတော့အောင့်ငုံကြည့်တော့အာမမြင်ရတော့အောင်အနှစ်ရှိုင်းနေပေါ့နော်ကြောက်ကဘာကြီးအနာတောင်ကပ်ပြီးတော့မကြည့်ရဲဘူး အဲ့ဒါနဲ့ရဟန်းတော်တွေကမြတ်စွာဘုရားဒီကြောက်ကဘာကြီးရမြင်ကြောက်စရာကြီးပေါ့နော်ဒါထက်ကြောက်စရာကောင်းတဲ့နဲ့ဆိုင်တဲ့ကြောက်ကဘာတော့ရှိမထင်ပါဘူးဒီတော့မြတ်စွာဘုရားဒါထက်ကြောက်စရာကောင်းတဲ့ကြောက်ကဘာရှိတယ်တဲ့အဲ့ဒါဘာလဲဆိုတော့ဘဝဟာဆင်းရဲတယ်ဆိုတဲ့ဒီသစ္စာလေးပါအမှန်တရားနော်လောဘဟာဒုက္ခရဲ့အကြောင်းတရားဖြစ်တယ်အစရှိသဖြင့်စောစောဘုံဘုံတို့ပြောတယ်ဟုတ်လားသစ္စာလေးပါအမှန်တရားကိုမသိတဲ့အတွက်ကြောင့် ဘဝဟာဆင်းရဲတယ်ဆိုတာကိုမသိတဲ့အတွက်ကြောင့်ဘဝရာကြောင့်ကံသင်္ခါရတရားတွေကိုလောက်ကြတယ်ဘဝရာကြောင့်ကံသင်္ခါရတရားတွေလောက်နေရတာကိုပျော်မွေ့နေကြတယ်အဲ့ဒါကြောင့်မလို့အဲ့ဒီပုံကိုယ်တွေဟာပရိသေနေမှုဆိုတဲ့ကြောက်ကဘာတွေကိုကြကြရတယ်။အိုခြင်းဆိုတဲ့ကြောက်ကဘာတွေကိုကြကြရတယ်။နာခြင်းဆိုတဲ့ကြောက်ကဘာတွေကိုကြကြရတယ်။သေခြင်းဆိုတဲ့ကြောက်ကဘာတွေကိုကြကြရတယ်။စိုးရင်ခြင်းငိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပင်ပန်းခြင်းဆိုတဲ့ကြောက်ကဘာတွေကိုကြကြရတယ်။ အချိန်ချင်းဖန်ဖန်ဘလောက်ကြမယ်ဆိုတော့လည်းမှန်းလို့မရဘူးဒါကြောင့်တစ္ဆာလေးပါးကိုမသိလို့ဘဝကြာကြောင့်ကံသင်္ခါရတရားတွေကိုလှုပ်ပြီးတော့ပျော်မွေ့နေကြတဲ့ပုံကိုယ်တွေရဲ့အဖြစ်ကဒီကြောက်ကဘာကြီးတဲ့ပို့ပြီးတော့ကြောက်မက်ဖွယ်ရကောင်းတဲ့ကြောက်ကဘာတွေကိုကြာခြင်းလို့ဆိုရမေးတဲ့ဒီလိုဟောရနော်ရသော်ဖျားနောက်မဟာပရိလာဟသုတ်တံဆိုတာရှိတယ်အဲ့ဒီမဟာပရိလာဟသုတ်တံမှာကြတော့ဘယ်လိုပြောထားတော့ဟော အလွန်ပူလောင်တဲ့ငရဲတစ်ခုရှိတယ်တဲ့မြတ်စွာဘုရားသူ့ညံတော်နဲ့မြင်လို့ပြောတာပေါ့လေအဲ့ဒီငရဲကမြင်ရလို့ရှိရင်လည်းပဲမနှစ်သက်เสียမမျက်နှိုးเสียနော်မကောင်းတာပဲမြင်ရတယ်နှစ်သက်เสียမျက်နှိုးเสียမရှိဘူးကြားပြီဆိုရင်လည်းပဲမနှစ်သက်เสียမမျက်နှိုးเสียအတန်တွေပဲကြားရတယ်နှစ်သက်เสียမျက်နှိုးเสียအတန်တစ်ခါမကြားအဲ့လိုပဲအနံ့ရပြီဆိုရင်လည်းတကယ်ကိုဆက်စုပ်ဖွယ်ရရွံ့ရှာဖွယ်ရအနံ့ပေါ့ အရသာလည်းပဲနှစ်သက်ဖွယ်ရဘာမှမရှိတဲ့ကြောက်မက်ဖွယ်ရကောင်းတဲ့ဆိုးသွမ်းတဲ့အရသာအတွေ့အထိကလည်းနှစ်သက်စရာမျက်နှိုးစရာမကောင်းတဲ့အတွေ့အရှိနောက်ထုံဘလောက်ထိဆိုးတုံဆိုရင်စိတ်ကူးမယ်ဆိုရင်တော့မှနှစ်သက်စရာမျက်နှိုးစရာစိတ်ကူးစရာတစ်စက်မှမရှိတဲ့နေရာယူပါယုံတတယုံကန္တယုံရတယုံဖုဒ္ဓဘာယုံဓမ္မယုံအာယုံ6ပါးနော်နည်းနည်းမှအကောင်းမရှိတဲ့ပူလောင်မှုတွေကြီးစုနေတယ်ငရဲဆိုတာရှိရဲ့တဲ့ အေးအဲ့ဒီငရဲတဲ့ပူလောင်တဲ့ကြောက်မွက်ဖွယ်ရကောင်းတဲ့အရာရှိပါသေးသလားလို့ယန္တမမေးလို့မြတ်စွာဘုရားအဲ့ဒါရှိတယ်တဲ့အဲ့ဒါဘာလဲဆိုတော့စောစောကဟောတဲ့အတိုင်းပဲတစ္ဆာလေးပါးကိုမသိတဲ့ပုံကိုယ်တွေရဲ့နော်ဘဝရရရကြောင့်ကံသင်္ခါရတရားတွေကိုပြုလုပ်ပြီးတော့ပျော်မွေ့နေကြလို့ပရိသေတွေနေခြင်းနော်အိုခြင်းနာခြင်းတေခြင်းစွအိမ်ခြင်းငိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပင်ပန်းခြင်းအစရှိတဲ့အနေအထားတွေကိုထပ်ခါထပ်ခါဖြစ်နေရတဲ့အနေအထားဟာအဲ့ဒီငရဲတဲ့ပို့ပြီးတော့ ပူလောင်နေလို့အဲ့လိုမြတ်စွာဘုရားဟောစဉ်းစားတဲ့အကောင်းတယ်နော်ဒါကြောင့်ဒီဒေသနာလေးတွေကိုကြည့်ပြီးတော့မြတ်စွာဘုရားကအဲ့ဒါကြောင့်မို့လို့ဒီအရိယသစ္ဆန္ဒတဒနာမင်္ဂလာနဲ့ပြည့်စုံဖို့ဟောခဲ့တာအားလို့ဘုံဘုံတို့နော်မှန်းဆပြီးတော့နော်နားလည်လို့မရဘူးလားရတယ်ဒါကြောင့်မို့လို့သစ္စာလေးပါးကိုသိအောင် ကြိုးပမ်းရမယ်အားထုတ်ရမယ်ပေါ့ဟုတ်လားအဲ့တော့သစ္စာလေးပါးကိုသိဖို့ဆိုလို့ရှိရင်ဘုံဘုံတို့နော်အခြေခံအဖြစ်ဘာတွေကိုသိအောင် လုပ်ရမလဲဟုတ်လား အခြေခံအဖြစ်ဘုံဘုံတို့တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့တစ္ဆာညာကိစ္စညာကတညာနော်ဒါလေးတွေကြားဘူးတယ်နော်ဓမ္မစကြာထဲမှာမြတ်စွာဘုရားအခြေခံအကြအဆုံးဟောထားတာတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့တစ္ဆာညာဆိုတာဘာပြောတာတော့ကိစ္စညာဆိုတာဘာပြောတာတော့ကတညာဆိုတာဘာပြောတာတော့ဟုတ်လားတစ္ဆာညာဆိုတာကတေချာနားထောင်နော် ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့သစ္စာဉာဏ်ဆိုတာခန္ဓာဟာဆင်းရဲတယ်ဆင်းရဲဆိုတာဒီခန္ဓာကိုယ်ကြီးကိုပြောတာလို့သိတာအဲ့ဒါသစ္စာဉာဏ်ဒုက္ခသစ္စာမှာသစ္စာဉာဏ်နောက်သမုဒိယသစ္စာမှာသစ္စာဉာဏ်ကဘာပြောတာတော့လောဘသည်ဆင်းရဲခြင်းရဲ့အကြောင်းတရားဖြစ်တယ်လို့သိတာဆင်းရဲခြင်းရဲ့အကြောင်းတရားဟာလောဘပဲလို့သိတာအဲ့ဒါသစ္စာဉာဏ်နော်နောက်និရောဓသစ္စာမှာသစ္စာဉာဏ်ဆိုတာဘာပြောတာတော့ နိဗ္ဗာန်ဆိုတာဘာပြောတာတော့ဒုက္ခချုပ်တာနိဗ္ဗာန်ဒုက္ခនិရောဓဒုက္ခချုပ်တယ်ဆိုတာဘာပြောတာဆိုလောဘချုပ်တာကိုပြောတာတဏှာလောဘချုပ်တာကိုပြောတာတဏှာလောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းပဲလို့သိတာအဲ့ဒါသစ္စာညာနော်မဂ္ဂသစ္စာမှာသစ္စာညာဘာပြောတာတော့နော်လောဘငြိမ်းပြီးတော့ဒုက္ခတကယ်ငြိမ်းနေတယ်ဆိုရင်မဂ္ဂင်၈ပါးသီးတာလင်ကျင့်သုံးရမယ်နိလန်အမှန်မဂ္ဂင်၈ပါးဟာကျင့်သုံးမယ်ဆိုရင်ဒုက္ခငြိမ်းရာကိုတေချာပေါက်ဆက်ရောက်စေတယ်လို့သိတာအဲ့ဒါမဂ္ဂသစ္စာမှာသစ္စာညာ ဒါသစ္စာဉာဏ်ဘယ်နှမျိုးတော့၄မျိုးခန္ဓာဆင်းရဲတယ်လို့သိတယ်လောဘဒုက္ခရဲ့အကြောင်းလို့သိတယ်လောဘချုပ်မှဒုက္ခချုပ်မှလို့သိတယ်နမကင်ရှိပါးကိုကျင့်မှလောဘချုပ်ပြီးတော့ဒုက္ခချုပ်မဲ့နိဗ္ဗာန်ကိုဆက်ရောက်နိုင်မယ်၄ချက်နော်သစ္စာဉာဏ်ပြီးတော့ပါလာမလို့ကိစ္စဉာဏ်ဟောကိစ္စဉာဏ်ဆိုတာဘာတော့ပြုတ်ရမယ့်ကိစ္စကိုသိတာအဲ့ဒါသိပဲစိုက်ပွားဆိုတဲ့စကားလုံးလေးနဲ့ကပ်ပြီးတော့မှကိစ္စဉာဏ်ကိုနားလည်ခြင်းလို့ရှိရင်တော့ဒုက္ခသစ္စာမှာကိစ္စဉာဏ်ဆိုတာဘာတော့ ဒီခန္ဓာကိုယ်ဟာဆင်းရဲတယ်ဆိုတာပိုင်းခြားပြီးတော့သိရမယ့်အရာသူ့ကိုပယ်လို့မရဘူးနော်သူကလည်းဆိုက်ရောက်ရမယ့်အရာလည်းမဟုတ်ဘူးတီးပယ်ဆိုက်ပွားပထမဆုံးသိနော်တော့ခန္ဓာဟာဆင်းရဲတယ်ဆိုတဲ့နော်အခြေအနေမှန်ကိုအရင်ဆုံးသိတာသစ္စာညာနော်ခုကကိစ္စညာကိုပြောတာအဲ့တော့ဒီခန္ဓာဆင်းရဲတယ်လို့ဆိုတဲ့ပထမဒုက္ခသစ္စာကိုဘုံဘုံတို့ဘာလို့ရမှာလဲဆင်းရဲရင်ဆိုပိုင်းခြားပြီးတော့ပဲသိအောင်ကြိုးစားရမှာဒုက္ခသစ္စာဆိုတာသိအောင်လုပ်ရမယ့်အရာ သဘောပေါက်ရဲ့လားဒီဒုက္ခသစ္စာမှာသစ္စာဉာဏ်နဲ့ကိစ္စဉာဏ်နဲ့ကနည်းနည်းလေးရောမှဆိုလို့ခန္ဓာဆင်းရဲတယ်လို့သိတာကသစ္စာဉာဏ်ခန္ဓာဟာဆင်းရဲတယ်ဒီခန္ဓာဟိုဘာလို့ရမှာလဲလို့မင်းဒါဟာဆင်းရဲတဲ့တရားပဲလို့ပိုင်းခြားပြီးတော့သိအောင်လုပ်ရမယ့်အရာဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်သမှုရိယသစ္စာအရာမှာကိစ္စဉာဏ်ကဘာလဲဆိုတော့ပယ်ရမယ့်အရာ လို့သိတာနော်လောဘဟာဘာလို့ရမယ့်တရားလဲ ပယ်ရမယ့်တရားခန္ဓာကိုယ်ကြီးကတော့ဒုက္ခလို့သိရမယ့်တရားလောဘကတော့ဗာလဲပယ်ရမယ့်တရားနော်လောဘဟာဒုက္ခရဲ့အကြောင်းဖြစ်တယ်လို့သိတာကသစ္စာညာနော်လောဘဟာပယ်ရမယ့်တရားလို့သိတာကကိစ္စညာနားလည်လားမသိဘူးอืมအဲ့လို့ဆိုရင်និရောဓသစ္စာမှာကိစ္စညာဗာလဲဩနိဗ္ဗာန်ဆိုတာမျက်မှောက်ပြုအောင်လိုရမယ့်အရာလို့သိတာစောတော်တုန်းကနိဗ္ဗာန်ဆိုတာလောဘချုပ်ရကိုပြောတာလို့သိတာနော်အဲ့ဒါကဘာတော့သစ္စာညာ အခုကဘာတော့ဆိုက်ရောက်အောင်လုပ်ရမယ်မျက်မှောက်ပြုအောင်လုပ်ရမယ်အရာအဲ့လိုသိတာကိုဘာခေါ်တော့ကိစ္စညာအဲ့လိုဆိုရင်မဂ္ဂသစ္စာမှာကိစ္စညာကဘာလဲပွားများရမယ်ကိုယ်တန်တမှာထက်ခါထက်ခါဖြစ်အောင်လုပ်ရမယ်တရားလို့သိတာနော်တမ္မာဒိဋ္ဌိကောင်းဆောင်တဲ့မဂ္ဂင်၈ပါးမနေ့ကပြောရတယ်နော်အရိယသစ္စာနဲ့တသနာသစ္စာ၄ပါးကိုသိဖို့ဆိုတာမနေ့ကတမြန်နေ့ရပါလေဗြဟ္မစရိယမြတ်သောအကျင့်ကိုကျင့်မှမြတ်သောအကျင့်ဆိုတာဘုန်းတော်အစဉ်အမျိုးမျိုးပြောခဲ့တယ် နောက်ဆုံးကဘာတော့ဟိုအရိယာမဂ်ခင်၈ပါးမဂ်ခင်၈ပါးဒီဗြဟ္မစရိယဟုတ်လားအဲ့ဒီမဂ်ခင်၈ပါးကိုကျင့်လို့ရှိရင်တစ္ဆာ၄ပါးကိုသိမှာပဲဟုတ်လားအဲ့တော့မဂ္ဂသစ္စာမှာကိစ္စညာဘာလဲလို့မေးဘယ်လိုပြောမလို့ပွားများရမယ်တဘာဝတရားတွေလို့သိခန္ဓာဟာဆင်းရဲတယ်လို့သိအောင်လုပ်ရမယ့်အရာ လောဘဟာပယ်ရှားရမယ့်အရာနိဗ္ဗာန်ဟာမျက်မှောက်ပြုအောင်လုပ်ရမယ့်အရာ မဂ်ကြီး၈ပါးပွားများမယ်အရာအဲ့ဒါပါတော့ကိစ္စညာဘယ်နှချက်တုံး၄ချက်မရောနဲ့နော်သစ္စာညာနဲ့ဟုတ်လားဒုက္ခသစ္စာမှာသစ္စာညာနဲ့ကိစ္စညာနဲ့နည်းနည်းရောတတ်တယ်ကျန်တဲ့နေရာကျန်တဲ့ညာသိပ်ပြီးတော့မရောဘူးနည်းနည်းကွာခြားတယ်ပေါ့နော်အဲ့လို့ဆိုရင်ကတညာဆိုတာပါလေကတညာဆိုတာတစ်ချက်တည်းပြောရရင်မညာဘုံညာရတော့တဲ့အနေအထားကိုပြောတာနော်တိတရားတိရှိတာကိုတိပြီးသွားပြီပယ်တရားရှိတာကိုပယ်ပြီးသွားပြီ ဆက်ရောက်เสียရှိတာကိုဆက်ရောက်သွားပြီပွားများเสียရှိတာကိုပွားများပြီးသွားပြီလှုပ်ပြီးသွားပြီအဲ့ဒါကိုဘာခေါ်တော့ကတညာခန္ဓာဆင်းရဲတယ်လို့သူသိပြီးသွားပြီနော်လောဘဟာဒုက္ခရဲ့အကြောင်းတရားဖြစ်တယ်လို့သိတာကတစ္ဆညာပယ်ရမယ့်တရားလို့သိတာကကိစ္စညာပယ်ပြီးပြီလို့သိတာက ကတညာဟုတ်လားနော်နိဗ္ဗာန်ဆိုတာလောဘချုပ်ရာကိုပြောတာလို့သိတာကတစ္ဆညာ နော်နိဗ္ဗာန်ဟာမျက်မှောက်ပြုရမယ့်အရာလို့သိတာကကိစ္စညာမျက်မှောက်ပြုပြီးသွားပြီဆိုရင်ကတညာသဘောပေါက်လားမဲခင်ရှိပါသည့်နိဗ္ဗာန်ရောက်ကြောင်းတရားလို့သိတာကတစ္ဆညာပွားများရမယ့်တရားလို့သိတာက ကိစ္စညာပွားများပြီးသွားပြီဆိုတော့ကတညာဒါတက်တော့ရှင်းအောင်မပြောတတ်တော့ဘူးနော်အင်းတစ္ဆလေးပါးနဲ့ပတ်သက်ပြီးတော့ဒါတစ္ဆညာကိစ္စညာကတညာနော်ဓွာရတကာရယထာဘူတညာဏဒတနံနေတိုင်းရွတ်နေတာနော်ဓမ္မစကြာ နော်12ပါးအချင်းအရာဉာဏ်12မျိုးတစ္ဆဉာဏ်4မျိုး ကိစ္စဉာဏ်4မျိုးကတဉာဏ်4မျိုးဟုတ်ရဲ့လားတော့တစ္ဆာ၄ပါးမှာတကယ်အရေးပါဆုံးကဘာလဲလို့မေးရင်ဒုက္ခသစ္စာကို ပိုင်းခြားပြီးတော့သိခြင်းပဲဒုက္ခသစ္စာကိုသိအောင် လုပ်ဖို့ကအရေးအကြီးဆုံးပဲဘာလို့ဆိုသူ့ကိုသိအောင်လုပ်မှကြံတဲ့နော်သစ္စာ၃ပါးနဲ့ပတ်သက်တဲ့နော်လှုပ်เสียရတွေဖြစ်เสียရတွေဟာ သူ့အလိုလိုဖြစ်သွားမှာပေါ့နော်ခန္ဓာဆင်းရဲတယ်လို့သိရင်သိသလောက်ခန္ဓာပေါ်မှာတွေ့တာနေတဲ့မမောနေတဲ့မှားယွင်းလို့ဖြစ်နေတဲ့နော်ကိလေသာတရားတွေဟာမဖြစ်သွားမှာတော့ညော်နေသွားမယ်ပေါ့ဟုတ်လားကိလေသာတရားသမှုတရားသစ္စာတွေညော်နေသွားရင်သူ့ကြောင့်ဖြစ်မဲ့အပူဓာတ်အလောင်ဓာတ်ဆင်းရဲဓာတ်တွေလည်းမဖြစ်သွားမှာတော့ညော်နေသွားမယ်ပေါ့ခန္ဓာဆင်းရဲတယ်လို့သိနေခြင်းဒီပင်လင်းဘာဖြစ်နေတော့မက်ကင်ကိုပွားများနေရရောက်တယ်အဲ့တော့ဘုံဘုံတို့လောက်ရမှာဘာတော့ ခန္ဓာဆင်းရဲတယ်ဆိုတာကိုပဲသိနေဖို့ပဲသဘောပေါက်ရဲ့လားနော်ခန္ဓာဆင်းရဲတယ်လို့ဘယ်လိုသိမလို့နော်ပဋိတန်တေအိုနာတေဟုလေးတွေရင်းမြစ်ဒုက္ခဖြစ်၏မချစ်ရှင် တွေချစ်သူကိုယ်နဲ့လိုလဲမရအချင်းပြသောပြင်စာဥပါဒနဲ့ခန္ဓာသစ္စာဒုက္ခမှန်မောလားဒါကိုအတိပ္ပယ်သိပြီးတော့ရွတ်နေရင်အဲ့ဒါသစ္စာကမ္မထံစီးပြန်ပြီးသားဖြစ်တယ်ပဋိတန်တေအိုနာတေဟုလေးတွေရင်းမြစ်ဒုက္ခဖြစ်၏မချစ်ရှင်တွေချစ်သူကိုယ်နဲ့ လိုလဲမရအကျဉ်းပြတော့ပင်စဥပါဒာနဲ့ခန္ဓာသစ္စာဒုက္ခမှမို့လားနော်အနှစ်ချုပ်လိုက်မယ်ဆိုရင်တော့ရုပ်တဏ္ဍတ်နော်ခန္ဓာ၅ပါးဆွဲလမ်းမှုဥပါဒာရဲ့အာယုံဖြစ်တဲ့ဒီသဘာဝတရားတွေဟာဒုက္ခတွေပဲလို့နော်ဆင်ញင်တာနှလုံးသွင်းတာအဲ့ဒါမလုပ်တာတော့ဒုက္ခသစ္စာကိုဆင်ញင်တာပေါ့ဟုတ်လားအဲ့လိုဘုန်းဘုန်းတို့ဆင်ញင်လို့ရှိရင်ဒီဒုက္ခသစ္စာရဲ့အပေါ်မှာဒုက္ခသစ္စာမှမသိလို့ဖြစ်နေတဲ့မှားယွင်းမှုတွေဟာဘာဖြစ်သွားမလို့လျော့နေသွားမယ် မမြင်မှုကိလေသာတွေညောနေသွားလို့ရှိရင်သူ့ကြောင့်ဖြစ်မဲ့ဒုက္ခတွေလည်းညောနေသွားမှာပဲလေဟုတ်လားဒါသည်ပင်လည်းမြင့်မြတ်တဲ့မဂ်ခင်အလုပ်ကိုတနည်းအားဖြင့်နိဗ္ဗာန်ရောက်ကြောင်းလမ်းကိုရှောင်နေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်ရဲ့လားဒါကဘုန်းဘုန်းတို့တစ္ဆညာကိစ္စညာကတညာနဲ့ပတ်သက်ပြီးတော့ပြောပြတာနော်အဲ့ဒါလို့ဆိုရင်ဘုန်းဘုန်းတို့ဒီတစ္ဆာလေးပါးကိုသိအောင်လုပ်ဆိုတာနဲ့ပတ်သက်ပြီးတော့တစ္ဆာလေးပါးဟာသိဖို့တော့အလွန်ခက်တယ်ဆိုတာလေးကိုလည်း နားလည်ရမယ်ပေါ့အခါတစ်ပါးမှာရှင်အနန္ဒာကဝေဒာလီပြည်ထဲကိုဆွမ်းခံကြွလာပြီးတော့ဆွမ်းခံပြန်တော့မြတ်စွာဘုရားကိုသူလမ်းမှာသူမြင်ခဲ့တာကိုရှောက်တယ်။ဘာမြင်လဲဆိုတော့လိတ်ွေမင်းသားငယ်လေးတွေမြားပြစ်လေးပြစ်လေးကျင့်နေတာကိုသူမြင်ခဲ့တယ်။ဘလောက်ထိသူတို့လက်ကဖြောင်းလဲဆိုလို့ရှိရင်တန်ခေါက်ပေါက်ဆိုတာရှိတယ်။တော့ပေါက်ကလေးပေါ့နော်။တော့ခတ်တဲ့အပေါက်ကလေး အဲ့ဒါလေးတွေကိုစီးပြီးတော့ချိတ်ထားအဲ့ဒီကနေလှမ်းပစ်လိုက်တယ်အဲ့ဒီတော့ပေါက်လေးတွေအကုန်လုံးဖောက်ဖောက်ဖောက်ဆိုအဲ့ဒီတော့ပေါက်ထဲကနေမြားတန်လေးတွေဖြတ်သွားတယ်အဲ့တော့ရှင်အနန္ဒာအော်ဒီမင်းသားငယ်လေးတွေဟာတကယ်ကိုပဲကောင်းကောင်းမွန်မွန်လေ့ကျင့်ထားရတာလက်ကလည်းဖြောင်းလိုက်တာပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားကိုအဲ့ဒီသူမြင်ခဲ့တာလေးကိုရှောက်တယ်ရှောက်တော့မြတ်စွာဘုရားအနန္ဒာတဲ့အဲ့ဒါခက်တယ်ဆိုတာထက်အခုငါပြောမယ့်အရာကိုမင်းစဉ်းစားကြည့်တဲ့ ဒီဆံမဲမွေးလေးကိုခုနှစ်စိတ်စိတ်မယ်တဲ့မြင်ဖို့တောင်ခက်သွားပြီနော်ဆံမဲမွေးကိုပါတော့အချောင်းလိုက်လေးကိုခုနှစ်စိတ်စိတ်စိတ်ပြီးတော့အဲ့ဒီခုနှစ်စိတ်စိတ်ထားတဲ့မှာဒစိတ်နော်ဒစိတ်ဒစိတ်ချင်းကို ထိတ်ကလေးပေါက်သွားအောင်ထိုးဖို့ဆိုတာလွယ်ပါမလားမလွယ်ဘူးမြင်ဖို့တောင်မလွယ်ဘူးပေါ့နော်ခုနတုန်းကမြားတန်ကောက်ပေါက်ထဲမြားတန်ဝင်အောင်ပြည့်ရတာတဲ့ဒါကဘာဖြစ်သွားပြီတော့ပိုခက်သွားပြီနော် အဲ့ဒါမြတ်စွာဘုရားအေးတဲ့အဲ့ဒါတဲ့ခက်တာအဲ့ဒါတွေတဲ့ခက်တာကသစ္စာလေးပါးကိုသိဖို့ထွန်းဖောက်ပြီးတော့မြင်ဖို့ဟာပို့ပြီးတော့ခက်တယ်တဲ့နော်ကိုယ်ခန္ဓာကြီးမကောင်းဘူးလို့ဆိုတာနော်နာမဖျားမှပဲဒါတောင်မှနာတဲ့ဖျားတဲ့အပိုင်းလေးရလားမကောင်းတာကြံတာတွေကတော့ကောင်းတယ်လို့လုံနေတုံးရှိသေးတာပဲခန္ဓာဟာဆင်းရဲတယ်ဆိုတာသိဖို့ဟာအရန်ခက်တယ်တကယ်ကအောင်ဆို Twitter မေမိုးတဲ့စိတ်နဲ့ပဲဖုံဖုံတို့ဟာအနေများအနေကြားခဲ့တာ哦 သူ့ကိုမကောင်းမြင်ဖို့ကိုတိတ်ပြီးတော့မလွယ်ဘူးကောင်းတယ်ကြီးထင်နေတာပဲကောင်းတယ်ထင်တော့ဘာဖြစ်တုံးပျက်စီးမှလည်းအလွန်ကြောက်ပေါ့ထိခိုက်မှလည်းအလွန်စိုးရိမ်ပေါ့ဒီလိုသွားတာဟုတ်လားတော့သစ္စာလေးပါးကိုသိဖို့အလောက်ခက်တယ်လို့မြတ်စွာဘုရားဟောတာအဲ့ဒါဘုံဘုံကညနေကညောင်လေးပင်တော်အစတော်ကြီးရေးထားတယ်ဓမ္မစကြာအရသာဆိုတဲ့စာအုပ်ရှိတယ်သစ္စာလေးပါးနဲ့ပတ်သက်ပြီးစတော်ကြီးကအသေးစိတ်လေးတွေတချို့အားလေးတွေဝေဖန်တာရှိတယ်တော်တော်ကောင်းတယ် အဲ့မှာသူကဘာပြောတော့ဆိုတော့မြတ်စွာဘုရားခက်တယ်လို့ဟောတယ်ဆိုတာပါရမီမရှိတဲ့လူတွေအတွက်ပြောတာပါတဲ့ဟောအားရှိရနော်သူပြောတဲ့သူပြောတဲ့စကားကြားတာအားရှိတယ်ဟုတ်လားပါရမီရှိမယ်ဆိုရင်မခက်ပါဘူးတဲ့မြတ်စွာဘုရားလက်ထက်ကခုနှစ်နှစ်သမီးခုနှစ်နှစ်သားလေးတွေတောင်တစ္ဆာလေးပါးကိုသိခဲ့ကြတာပါတဲ့ဒါကြောင့်အားတင်းပြီးတော့တစ္ဆာလေးပါးကိုသိအောင်လုပ်ပါမယ်တစ္ဆာလေးပါးသိဖို့ခက်တယ်ဆိုတာပါရမီမရှိတဲ့လူတွေခက်တာတဲ့အဲ့တော့ခက်ပြီဆိုရင်တော့ငါပါရမီ တော်တော်နည်းနေပြီလို့စဉ်းစားဖို့တော့ရှိတာပေါ့နော်ဒါကိုသိဖို့ကိုတော်တော်ခက်နေပြီဆိုလို့ရှိရင်တော့ခက်တာတော့အများသောအားဖြင့်တော့ခက်နေကြတာပဲနော်အဲ့ဒါပါရမီတွေဖြည့်ဖို့မလိုဘူးလားလိုတာပေါ့ဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ဘုန်းတို့တစ္ဆာလေးပါးကိုသိအောင်ဘယ်လိုလုပ်မလဲတော့မြတ်စွာဘုရားနိလန်းနေတော့အများကြီးပေးခဲ့တာပဲလေတစ္ဆာလေးပါးကိုသိဖို့ဘယ်လိုလုပ်မလဲတော့သူရိယတုတ်တန်ဆိုတာရှိတယ်အဲ့ဒီတုတ်တန်မှာမြတ်စွာဘုရားရဟန်းတို့တဲ့မနှခင်းလို့မနှခင်းလင်းလို့ အာယုံတက်လာပြီဆိုလို့ရှိရင်အဲ့ဒီအရုံရောင်လေးကိုကြည့်ပြီးတော့ဩခဏနေရင်တော့နေထွက်တော့မှာပဲဆိုတာကိုမှန်းလို့ရတယ်တဲ့ဟုတ်တာပေါ့နော်အရှိလောကရကနေပြီးတော့နေမထွက်ခင်မှာပဇွန်စီရောင်လေးနော်ဝါချင်းချင်းအရောင်လေးနော်တန်းလာတယ်ဟုတ်လားပြီးတော့မှတဖြည်းဖြည်းနဲ့လင်းလာတယ်လင်းလာပြီးတော့မှခဏနေတော့နေကထွက်လာတယ်အဲ့ဒီအရုံရောင်တက်လာတာကိုကြည့်ရင်မကြာခင်နေထွက်တော့မယ်ဆိုတာကိုပြောလို့ရတယ် အရုံရောင်ဆိုတာနေမင်းရဲ့ရှေ့တော်ပြေနမိတ်ပေါ့နော်အဲ့ဒါလိုပဲတဲ့တစ္ဆာလေးပါးကိုသိတဲ့ဉာဏ်ပညာတည်းဟူသောနေမင်းကြီးထွက်လာဖို့ဆိုလို့ရှိရင်အရုံရောင်နဲ့တူတဲ့တမာဒိဋ္ဌိအရင်ဖြစ်ဖို့လိုတယ်တဲ့နော်တမာဒိဋ္ဌိဖြစ်လို့ရှိရင်တစ္ဆာလေးပါးကိုသိတဲ့ဉာဏ်ပညာဟာတေချာပေါက်ဖြစ်လာလိမ့်မယ်ပေါ့အရုံတက်ပြီဟေ့ဆိုရင်တေချာပေါက်ခဏနေရင်နေထွက်မယ်ဟုတ်လားတမာဒိဋ္ဌိဖြစ်ပြီဟေ့ဆိုလို့ရှိရင် မကြခင်ဘာဖြစ်မှာတော့တစ္ဆာလေးပါးကို तू သိမယ်။ဩတမ္မာဒိဋ္ဌိရဲ့အရေးပါပုံမြင်လာပြီနော်။အဲ့လိုဆိုရင်တမ္မာဒိဋ္ဌိဆိုတာဘာတော့မနေ့ကအကျေတုံးပြောရတယ်နော်ဟုတ်လား။လူရင်းလေးပြောမယ်ဆိုရင်တော့နော်မမြဲတည်တာလင် ဖြစ်သော ရုပ်တရားကိုမမြဲဘူးလို့သိရင်အဲ့ဒါကိုတမ္မာဒိဋ္ဌိလို့အတိအကျမြတ်စွာဘုရားဟောထားရှိတယ်ဟုတ်လား။အဲ့လိုပဲမတည်မြဲတည်တာလင်ဖြစ်သောခံစားမှုမှတ်သားမှုနော်စေစောမှုသိမှုခန္ဓာ၅ပါးယုံနာ၂ပါးဟုတ်လား။ အဲ့ဒီတရားတွေကိုမတည်မြဲဘူးလို့သိရင်ဒါပါတော့တမာဒိဋ္ဌိပဲအဲ့တော့ဒီတမာဒိဋ္ဌိလေးကိုပိုင်ပိုင်နိုင်နိုင်ဘုံဘုံတို့စိတ်ထဲမှာဖြစ်ဖို့မမြဲတာကိုမမြဲဘူးလို့သိတဲ့ဉာဏ်ကလေးရဖို့ဆိုရင်ဘာလို့ရမလို့တတိပဋ္ဌာန်တရားပွားများမယ်။နော်ဝင်လေထွက်လေကိုဝင်မှန်းထွက်မှန်းတိတိတိတိပြီးတော့နော်တတိရှိလေးရဲ့ဝင်သက်ကိုဖြစ်စေအံတတိရှိလေးရဲ့ထွက်သက်ကိုဖြစ်စေအံဒီလိုပြောတာ哦ဟုတ်လား။ ဝင်လေထက်လေဝင်တိုင်းထွက်တိုင်းသတိရှိအောင်ကလေ့ကျင့်ပဲဟောဒါတတိပဋ္ဌာန်ရဲ့အစပဲနော်ပြီးရင်သွားသည်ဖြစ်စီရက်သည်ဖြစ်စီတိုင်းသည်ဖြစ်စီလျောင်းဆက်သည်ဖြစ်စီဘယ်လိုအနေထားလေးနဲ့ပဲနေနေအဲ့ဒီအနေထားလေးကိုတိနေမယ်ဒီလိုလေးငါဒီလိုလေးထိုင်နေဆိုအဲ့ထိုင်နေတာလေးပေါ်မှာသတိရှိနေတယ်စိတ်ကတိပြနေရမှာရှိတာမဟုတ်ဒီထိုင်နေတဲ့အမူအရာပေါ်မှာရှိနေတယ်ဩဒါသတိပဋ္ဌာန်ရဲ့အဥ္စတွေပဲဟုတ်လားနော်ပြီးရင်အသေးစိတ်အမူအရာလေးတွေကိုသိမယ်ဟုတ်လား 32ခုထာတာကိုဆင်ញင်မယ်ဓာတ်ကြီး၄ပါးကိုဆင်ញင်မယ်ခန္ဓာကိုယ်ပျက်စီးပြီးတဲ့နောက်မှာအမျိုးမျိုးကြီးကြီးမားမားဖောက်ပြန်ပြောင်းလဲသွားတတ်တဲ့သဘာဝတွေကိုဆင်ញင်မယ်ဒါကာယ ानु ပဒနာတတိပဋ္ဌာန်အချင်းချုပ်ကိုပြောတာပဲဒီရုပ်အစုအဝေးကြီးရဲ့ပုံမှာဒါကြီးကဒီလိုဖြစ်နေတာပါလားလို့သိနေအောင်ကြိုးပမ်းအားထုတ်တာပါတော့တတိပဋ္ဌာန်ခံစားချက်တွေကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဖြစ်လာတဲ့ခံစားချက်တွေကိုလည်းပဲခံစားချက်တွေလို့သိနေတယ် ဆင်းရဲရင်လည်းဆင်းရဲတယ်လို့သိနေတယ်ချမ်းသာရင်လည်းချမ်းသာတယ်လို့သိနေတယ်အဲ့ဒါပါတော့ဝေဒနာနုပဒနာသတိပဋ္ဌာန်ပေါ့ဟုတ်လားအဲ့လိုပဲစိတ်တွေကိုအဆင့်အမျိုးမျိုးပိုင်ခြားပြီးတော့သိနေတယ်ငါဘာဘလို့စိတ်တွေဖြစ်နေတော့အဆင့်နှိမ်လားအဆင့်မြင့်လားနော်ငြိမ်းအေးသလားပူလောင်သလားအမျိုးမျိုးပေါ့စိတ်ရဲ့သဘာဝတွေဟုတ်လားသိအောင်ကြိုးစားတယ်ဓမ္မသဘာဝတွေကိုသိအောင်ကြိုးစားတယ်ဆိုလိုတာကဘာပဲဖြစ်ဖြစ်ဖြစ်တိုင်းသတိလေးထားပြီးတော့နေမယ်ဆိုလို့ရှိရင်အဲ့ဒါဘာလို့တဲ့ခေါ်တာတော့သတိပဋ္ဌာန်တရားပွားများတယ်လို့ခေါ်တာ အဲ့ဒီသတိပဋ္ဌာန်တရားကိုပွားများလို့ရှိရင်စောသောကပြောခဲ့တဲ့မတီးမြဲတည်တာလင်ဖြစ်သောရုပ်တရားကိုမတီးမြဲဘူးလို့သိရင်တမာဒိဋ္ဌိလို့မြတ်စွာဘုရားဟောထားတဲ့ဒေသနာအတိုင်းမတီးမြဲတဲ့တရားတွေကိုမတီးမြဲဘူးလို့သိလာလိမ့်မယ်။တတိပဋ္ဌာန်လုပ်တယ်ဆိုတာမတီးမြဲတဲ့တရားတွေကိုမတီးမြဲဘူးလို့အမှန်သိဖို့အတွက် तू ကမလုပ်နေတာတော့အာယုံရှုဆိုင်နေတာတတိထားနေတာပေါ့နော်။ तू ကြည့်နေတဲ့တရားတွေကလည်းပင်ကိုကမတီးမြဲတဲ့တရားတွေပဲ။ကိုကသာသိတာမသိတာပဲကွာတယ်။ तू ကတော့မမြဲတဲ့တရားတွေပဲ။ ကိုတိတိဖြစ်စေမတိတိဖြစ်စေ तू ကတော့သူ့ပုံမှန်အလုပ် तू လုပ်နေတာသူ့ပုံမှန်အလုပ်ကဘာလို့ပြက်တဲ့အလုပ်ပေါ့နော်ဖြစ်လာတယ်မရှိတော့ဘူးဖြစ်လာတယ်မရှိတော့တိုင်းသွားနေအဲ့ဒါကိုကတိအောင်ကြည်နေရင်တစ်ချိန်မှာတိလာမှာပဲမကြည်ရင်တော့တိမှာမဟုတ်သဘောပေါက်ရဲ့လားအဲ့တော့တတိပဋ္ဌာန်ကိုပွားများလို့ရှိရင်တမာဒိဋ္ဌိဖြစ်လိမ့်မယ်သဘောပေါက်ရဲ့လားတမာဒိဋ္ဌိဖြစ်ပြီဟေ့ဆိုလို့ရှိရင်အရုံလာပြီမကြခင်ဘာလုပ်မလို့နေထွက်မယ်ပေါ့နော်ဟုတ်လားနေထွက်တယ်ဆိုတာဘာကိုရည်ရွယ်တာတော့ တစ္ဆာလေးပါးကိုတိတဲ့ဉာဏ်ကိုရည်ရွယ်တာဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒီနေရာမှာတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့ဒါတစ္ဆာလေးပါးတိဖို့ဘလောက်အရေးကြီးသလဲဘာကြောင့်အရေးကြီးသလဲဘလို့တိအောင်လုပ်မလဲဆိုတဲ့အပိုင်းလေးတွေကိုဘုံဘုံတို့အနှစ်ချုပ်ပြီးတော့ပြောတာဟုတ်လားအဲ့ဒီသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပိုင်ပိုင်နိုင်နိုင်သိကျင်တယ်ဆိုလို့ရှိရင်သစ္စာအနက်16ချက်ဆိုတာကိုဆက်ပြီးတော့လေ့လာဖို့လိုမယ်ဟုတ်လား အဲ့ဒါဘုံဘုံတို့ဟောထားတာလည်းရှိတယ်တစ္ဆာအနည်း16ချက်ဆိုတာအဲ့ဒါဘုံဘုံကြံတဲ့အချိန်လေးမှာအဲ့ဒါလေးကိုနည်းနည်းလေးအနှစ်ချုပ်ပြီးတော့ပြောပြမယ်ဟုတ်လားအဲ့ဒါလေဒီဆိုတော့ဘုရားကြီးရေးတဲ့တစ္ဆထဒီပနီဆိုတာရှိတယ်စတုတစ္ဆဒီပနီလည်းရှိတယ်တစ္ဆထဒီပနီလည်းရှိတယ်တစ္ဆထဒီပနီကဒီတစ္ဆအနည်း16ချက်ကိုပဲရေးထားတာစာအုပ်လေးကသေးသေးလေးရယ်စာမျက်နှာ28မျက်နှာပဲရှိတယ်ဖတ်ကြည့်သင့်တယ်အလွန်ကောင်းတယ်ဟုတ်လားအမဒုက္ခသစ္စာရဲ့အ내အဓိပ္ပာယ် ၄ခုနော်သမုဒိယသစ္စာရဲ့သစ္စာအနက်က၄ခုနိရောဓသစ္စာ၄ခုမဂ္ဂသစ္စာ၄ခု၁၆ခုအဲ့ဒါကိုဆရာကြီးကဆောင်းပုတ်ကလေးနဲ့မှတ်မိအောင်လုပ်တယ်ဒုက္ခသစ္စာရဲ့အနက်၄ပါးကဘာတုံးဆိုတော့နှိမ့်ဆက်ပြုပြင်ပူပင်ဖောက်လဲဒုက္ခမြဲတဲ့ဒီလိုဆောင်းပုတ်ကလေးတွေကိုဆောင်းထားတဲ့နှိမ့်ဆက်ပြုပြင် ပူပင်ဖောက်လဲဒုက္ခမြဲပိလနတ်တော် နှိပ်စက်တယ်ဆိုတာပိလက်နဲ့ထောလို့မြတ်စွာဘုရားဟောတယ်ခန္ဓာကိုယ်ကြီးကဆင်းရဲအောင်အမြဲတမ်းနှိပ်စက်နေတဲ့တဲ့သဘောရှိလို့ပိလက်နဲ့ထပိလက်နဲ့ထောတဲ့နော်ပြုပြင်ဆိုတာအမြဲတမ်းနော်အဆင်မပြေတာတွေမဖြစ်အောင်အဆင်လေးပြေလောင်အမြဲတမ်းသူ့ကိုပြင်ဆင်ပေးနေရတယ်လှုပ်နေလှုပ်ပေးနေရတယ်သင်္ခတထောလို့ခေါ်တယ်နှိပ်စက်ပြုပြင်ပူပင်ဆိုတာကျတော့တန်တာပတ်ထောတဲ့ပူလောင်းနေတယ် ဖောက်လဲဆိုတာဖောက်လဲဖောက်ပြန်ဖြစ်တတ်တာကိုပြောတာဝိပရိနာမထောပါဠိလိုလေးလည်းပဲဘုံဘုံကမှတ်မိသေးခြင်းလို့ပါဒုက္ခတပိလနထောသင်္ခတထောတန္တပထောဝိပရိနာမထောဟုတ်လားအဲ့ဒါကိုဆိုလိုကြီးကအလွန်ကြီးမားတဲ့ဉာဏ်ပညာရှိတဲ့အတွက်ကြောင့်နော်တကယ်ကိုကြစ်လစ်တဲ့စကားလုံးလေးနဲ့ရေးတာနော်ပါဠိစကားလုံးနဲ့တောင်သူကကြစ်လစ်နေသေးတယ်နှိပ်ဆက်ပြုပြင်ပူပင်ဖောက်လဲဒုက္ခမြေတဲ့ဒါသစ္စာအနက်16ချက်မှာလည်းပဲဒုက္ခသစ္စာအနက်4ချက်ကိုသိဖို့ဟာကပို့ပြီးတော့အရေးပါတယ်လို့ဘုံဘုံထင်တယ် ဟုတ်လားအဲ့တော့နှိပ်စက်တယ်တဲ့နော်ဒုက္ခသစ္စာကိုသိဖို့အတွက်ခန္ဓာကိုယ်ကြီးကနှိပ်စက်တတ်တဲ့အရာလို့နားလည်ရမယ်နှိပ်စက်တတ်တဲ့အရာနှိပ်စက်အပ်တဲ့အရာနှိပ်စက်ခြင်းသဘောတရားတွေဘလို့နှိပ်စက်နေတာတော့နော်အမြဲတမ်းမနာရအောင်လှုပ်အလှုပ်ခိုင်းနေတဲ့အားဖြင့်လည်းပဲနှိပ်စက်တယ်သင်္ခတကိုပြောရောက်သွားပြီနော်သင်္ခတပြုပြင်နေရတယ်မနဲ့လင်းနေရစားအညစ်အကြေးသုတ်တင်ရတယ်နော်ကြွေးဖို့မွေးဖို့လောရတယ်ပြင်ရခြင်းအကုန်လုံးပေါ်လေ ဂျားထဲမှာတိတ်ပြီးတော့မလို့တမလို့အပ်ဖက်နဲ့ကိလေသာအလိုရလှုပ်ပေးနေရတာတွေလည်းအများကြီးရှိသေးဟုတ်လားကိလေသာအလိုရလှုပ်ပေးရတာအပိုလှုပ်တယ်အများကြီးရှိရနော်ဒါအများကြီးကြည်ရပြက်ပြက်မြင်ဖို့လိုတာပေါ့ဟုတ်လားနှိပ်ဆက်တယ်ဘလို့နှိပ်ဆက်တာတော့အမြင်မပြတ်လှုပ်ကင်ဆောင်ရွက်ပေးနေရစေခြင်းအဖြစ်လည်းနှိပ်ဆက်နေတယ်ဒါဘုံမောအပေါ်ယံလေးတွေကိုပြောတာပါဘလောက်ပဲနှိပ်ဆက်နှိပ်ဆက်အဆင်ပြေးနေရောလားဆိုတော့လည်းမပြေရဘူးစိတ်ထဲမှာပူလောင်မှုစိုးရိမ်မှုပင်ပန်းမှုစိတ်တိုင်းမကြမှုတွေကလည်းရှိနေပြန်တယ် ဟောအလုတ်ခိုင်းတဲ့နေရာဖြင့်လည်းနှိမ့်ဆက်တယ်ပူပန်စီသောအဖြစ်လည်းပဲမလုပ်တော့နှိမ့်ဆက်တယ်ပူပန်ပြီးတော့မြေနဲ့ငြိမ်ငြိမ်လေးနေလားဆိုတော့မဟုတ်ဘူးခုတစ်မျိုးတော်ကြတစ်မျိုးဟောဝိပရိနာမှာဖောက်ပြန်ခြင်းအဖြစ်လည်းပဲနှိမ့်ဆက်နေတယ်နော်ဖောက်ပြန်ပြောင်းလဲနေအမြဲတမ်းအဲ့ဒါကိုဆရာကြီးကသူကဒီမျက်စိတစ်ခုတည်းကိုကပ်ပြီးတော့ပြောသွားတာအဲ့ဒီအဲ့ဒီစာအုပ်လေးထဲမှာနော်မျက်စိဟာတတ္တဝါကိုဘယ်လိုနှိမ့်ဆက်တယ်လဲ နော်ဘလို့ပြုပြင်ပေးရတယ်လဲဘလို့ပူလောင်စေတယ်လဲဘလို့ဖောက်ပြန်တယ်လဲအဲ့ဒီမျက်စိတစ်ချက်ကိုသိမယ်ဆိုရင်ကြံတာတွေကလည်းအဲ့ဒီတိုင်းပဲလို့ညံကိုဖြန့်လို့ရတယ်ပေါ့နော်ဆိုကြပါစို့နော်မျက်စိကလူကိုဘလို့နှိပ်စက်တယ်လဲဒီမျက်စိလေးရဖို့အတွက်ဘုံဘုံတော့လူမျက်စိဆိုတာခွေးမျက်စိနွားမျက်စိတွေပို့ပြီးတော့ညင့်တယ်ဟုတ်လားမြင့်တော့ तू ကအရင်ဘောက तू ကလူဖြစ်ကြောင်းကံတရားနဲ့ဒီမျက်စိကိုဖြစ်ပေါ်အောင်လုပ်ခဲ့ရတယ်လို့ဆိုနိုင်တယ် အရင်ဘုံကကုသိုလ်လုပ်ခဲ့ရတယ်ဆိုတာအဲ့ဒါသင်္ခတဟုတ်လားပြုပြင် ပြုလုပ်ခဲ့တာပေါ့နော် လုပ်ခဲ့ရတာလုပ်ရတယ်ဆိုတဲ့ကွာစားပင်ပန်းမှုရှိတယ်ပေါ့နော်ဟောတီဆောက်ရတာပေါ့နော်အိမ်တအိမ်နဲ့ဘုံဘုံတို့နေကျင်တယ်ဆိုအဲ့ဒီအိမ်ရဖို့တော့ဘုံဘုံတို့ဘာလုပ်အောင်တော့ဆောက်ရတယ်အဲ့တော့ခန္ဓာကိုယ်ကြီးကဘယ်ကစနှိမ့်ဆက်နေတော့ဆိုတော့နော်တီဆောက်နေတဲ့အနေထားတဲ့အစစနှိမ့်ဆက်တော့တာပေါ့နော်ဒီခန္ဓာအိမ်ကြီးကိုဘုံဘုံတို့ဆောက်ခဲ့ရတယ်ဘာနဲ့ဆောက်ကုသိုလ်ကံနဲ့အဓိကဆောက်နော်သင်္ခတအဲ့ဒါဆရာတော်ကြီးရှင်းပြတာဟုတ်လား အဲ့လိုရပြီဆိုတော့ तू ကအနိစ္စမျိုးဖြစ်တဲ့အတွက်ကြောင့်မတည်မြဲတဲ့အမျိုးဖြစ်တဲ့အတွက်ကြောင့်မကောင်းတဲ့အမျိုးဖြစ်တဲ့အတွက်ကြောင့်အမြဲတမ်းဒီမျက်စိနဲ့ပတ်သက်ပြီးတော့ပူရတာရှိတယ်ပေါ့နော် तू တခုခုဖြစ်မယ်ဆိုရင်ဘုံဘုံတို့မှာတချို့မျက်စိကွယ်သွားပြီဆိုရင်ဟာသေမတက်ဒုက္ခရောက်ကြတာတွေမရှိဘူးလားရှိရနော်မျက်စိတင်ကြမျက်စိခွဲရတော့မယ်ဆိုအမလီငါမျက်စိမြန်ပြက်သွားမလားမျက်စိကပူလောင်မှုကိုဖြစ်စေတယ်ပေါ့ ဘလို့ပဲဖုံဖုံတို့ပြင်ပြင်ဆင်ပြင်ဆင်ဘလို့ပဲစိုးရင်ပြီးတော့ပူနေနေပြီးတော့လည်းပဲဘာဖြစ်တော့ဖောက်ပြန်ပြောင်းလဲတာပဲမဖောက်ပြန်မှုလို့မရှိဘူးခုမျက်မှန်လေးတွေကိုကြီးနေဘာဖြစ်နေအောင်မျက်စိကဖောက်ပြန်လို့ပေါ့ဟုတ်လားအဲ့ဒါဒီမျက်စိတစ်ခုတည်းကိုပဲနော်ပိလက်နဲ့တော်နှိပ်ဆက်နေတယ်ဘလို့နှိပ်ဆက်တာတော့သင်္ခတနော်ပြုပြင်ရသောအဖြစ်နှိပ်ဆက်တယ်တန်တာပပူလောင်စေသောအဖြစ်နှိပ်ဆက်တယ်ဝိပရိနာမှာဖောက်ပြန်သွားစေသောအဖြစ်လည်းနှိပ်ဆက်နေတယ်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုမြင်အောင်ကြည့်ပေါ့နော် အဲ့ဒါဒုက္ခသစ္စာအနဲ့၄ချက်နော်နှိပ်စက်ပြုပြင်ပူပင်ဖောက်လဲဒုက္ခမြင်ဒီ၄ချက်နဲ့ညီရင်ဒါဒုက္ခဘယ်နည်းမှမဖြစ်နိုင်ဘူးဒုက္ခပဲမကောင်းတဲ့တရားပဲပေါ့နှိပ်စက်တယ်နော်အမြဲတမ်းလှုပ်ပေးနေရတယ်ပူပန်းနေရတယ်ဖောက်ပြန်နေတယ်၄ချက်နော်အဲ့လိုဆိုလို့ရှိရင်သမှုရိယသစ္စာအနဲ့၄ချက်ဒါလေးတွေလည်းအကြံပြင်းလေးတော့ပုံပြောသွားစီးဘူးနှင်းဆောင်ဖွဲ့နောင်နှောင့်ရှက်အချက်၄ပါးဒုက္ခပွားတယ် စီဘူးနှင်းဆောင် ဖွဲ့နှောင်နှောက်ရှက်အချက်လေးပါဒုက္ခပွားအဲ့ဒါဆိုလို့ကြီးကသမုဒယတာအာယုဟဏထောနိဒာဏထောတန်ယောဂထောပရိဘောဓထောဆိုတဲ့ဒီဒေသနာလေးကိုကြည့်ပြီးတော့ရေးထားတာပေါ့နော်သမုဒယသစ္စာ လောဘဟာတဲ့အာယုဟဏထနော်အာယုဟဏဆိုတာစီးဘူးတယ်ဘုံဘုံတို့ပညာတွေပါတယ်ဆိုရင်ပညာသင်တယ်ပညာယူတယ်ဆိုပညာစီးဘူးတယ်ပြောအမှန်ရာယူလိုက်တာဟုတ်လား နော်ဖြစ်အောင်လှုပ်လိုက်တာပညာဖြစ်အောင်လှုပ်တယ်နော်ပညာသင်တယ်ပညာရှိဘူးတယ်အဲ့လိုပဲလောဘကဒုက္ခကိုရယူလိုက်တာဒုက္ခတွေကိုယ်စီရောက်လာအောင်ယူလိုက်တာလောဘဖြစ်ပြီဆိုတော့အဲ့ဒါဒုက္ခကိုယူနေတာသူကအာယူဟနဆိုလောဘဟာဒုက္ခကိုနော်ယူတတ်တဲ့သဘောစီးပူးတတ်တဲ့သဘော ရှိတယ်လို့ပြောတာနော်စီးပူးနှင်းဆောင်နှင်းဆောင်ဆိုတာပေးတာဖြစ်စေတာ နော်ဏိဒာနထဏိဒာနထဆိုတာဏိဒံဏိဒံဆိုတော့ချို့ဏိဒံဆိုတာဘာတော့အကြောင်းတရားကိုပြောတာနော်တခုခုဖြစ်တော့မှဏိဒံပြိုးလာတယ်ဟောဖြစ်တော့မှဟုတ်လားအဲ့တော့လောဘကဘာရဲ့ဏိဒံလဲဆိုတော့ဒုက္ခရဲ့ဏိဒံဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားလို့ပြောတာအဲတစုံတယောက်ကကိုယ်ရော့ဟဲအင့်ဟဲလို့ဒုက္ခတွေပေးနေတယ်လို့မျိုးလောဘဒုက္ခတွေကိုပေးတာစောသောကလောဘဒုက္ခကိုယူတာဟော ရှုတော်လေးတွေနော်အာယူဟနဆိုတာစီးဘူးတာဏိဒာနထဆိုတာ ဆရာတော်ကြီးကနှင်းဆောင်ဆိုတော့ပေးအပ်တာဆောင်ကျင်းတာအနှင်းတာဟောစကလုံးလေးတွေတေချာနားထောင်နော်ဟုတ်လားစီဘူးနှင်းဆောင်ပြီးတော့ပါတယ်တော့ဖွဲ့နှောင်နှောင့်ရှက်ဖွဲ့နှောင်ဆိုတာကျိုးနဲ့ခြီထားတာတုတ်ထားတာနှောင်ဖွဲ့ထားတာဒီနာကိုခွာလို့ကိုမရဘူးဒုက္ခနဲ့ကိုနဲ့ကိုတဘူးတဲ့တတွဲတဲ့ဖြစ်အောင်ခြီနှောင်ထားတာစွန့်လို့ကိုခွာလို့ကို ပြစ်လို့ကိုမရအောင်အဲ့ဒါဘာခေါ်တော့တန်ယောဂတ်ထတယ်နော်ရှင်တွဲနေတာ လောဘဟာကိုယ့်ကိုဒုက္ခနဲ့အမြဲတမ်းရှင်းနေသေးတယ်လို့ပြောတာ လောဘကြီးကိုပြောနေတာနော်ဒီဥစ္စာကဟုတ်လားဒုက္ခကိုယူတာလည်းဘယ်သူကယူတာတော့လောဘကပဲယူနေတာဒုက္ခပေးတာဘယ်သူကပေးအောင်ဆိုတော့လောဘကပဲပေးနေတာဒုက္ခနဲ့မကွဲအောင်ဘယ်သူကပဲချီတောင်ဆိုတော့ဒီလောဘကပဲချီနေတာခုနတုန်းကခန္ဓာဒုက္ခဒုံကြီးကိုရအောင်ဘယ်သူလုတ်ခဲ့အောင်ဆိုတော့ तू လုတ်ခဲ့လို့ဒုက္ခရဲ့လက်သေးတရားခံက तू ပဲဖြစ်နေတာပေါ့နော်အဲနောက်ဆုံးသူ့ရဲ့အစွမ်းကဘိုးတောင်ကြောက်เสียရရှိသေးတယ်ဗါတော့ပလီဘောဓာတ်ထော်တယ် ပလီဘောဓဆိုတာနှောင့်ယှက်တာကိုပြောတာနော်မိုးဆိုရရတာဘလို့ရေးတော့ဘုံမှာစိတ်ထဲစွဲနေဒီစကလုံးလေးရောထွက်ရလန်ကြီးမခရီးကိုတားဆီးနှောင့်ယှက်ကန့်ကွက်တတ်သောအနတ်သဘော၎င်းလို့သူကအဲ့လိုရေးတယ်ဟုတ်လားနော်ဘဝဆင်းရဲတယ်ဆိုတာလေးကိုဘုရားသာသနာနဲ့ကြုံရလို့သိခွင့်ရတော့ကိုင်ဘဝဆင်းရဲဒုက္ခလွတ်အောင်ငါတော့ထွက်အောင်လုပ်မှာပဲဆိုပြီးတော့ကြိုးစားတယ်အဲ့လိုလုပ်ပြီးဆိုတော့နှောင့်ယှက်ပြီတဲ့အသေးလေးအကြောင်းအသေးလေးပြလိုက်အကြောင်းအကြီးကြီးပြလိုက်အဲ့ဒါအမြဲတမ်းနှောင့်ယှက် နော်ထွက်ရလမ်းကြီးမခရီးကိုတားဆီးနှောင့်ယှက်ကန့်ကွက်တတ်သောအနတ်သဘော၎င်းကောင်းတယ်နော်သူကလည်းအဲ့ဒါသမုဒိယသစ္စာရဲ့တနည်းအားဖြင့်အတိပ္ပယ်၄မျိုး သူ့ရဲ့သွန့်ရည်တတိ၄မျိုးလို့လည်းဆိုနိုင်တယ်ပေါ့နော်သစ္စာ26ချက်ကိုပြောနေတာနော်อืมပထမဘုံဘုံတို့နှိမ့်ဆက်ပြုပြင်ပူပင်ဖောက်လဲဒုက္ခမြေရရမယ်နော်ဒါလေးတွေပြီးဟုတ်လားစီဘူးနှင်းဆောင်ဖွဲ့နောင်နှောင်ရှက်အချက်၄ပွား ဒုက္ခပွားဒါသမုဒယသစ္စာကိုပြောတာနောက်ဘုန်းဘုန်းတို့နိဗ္ဗာန်និရောဓသစ္စာကိုတော့ဆရာတို့ကြီးကဘလို့ရေးတော့ဆိုကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခအမှန်ဟောဒီအင်္ဂါ၄ချက်နဲ့ညီပြီဆိုတော့ဒါဒုက္ခမဟုတ်ဘူးဒုက္ခပဲပေါ့နော်ကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခအမှန်နော်និရောဓတနိတရဏထောပဝိဝေကထောအမတထောအသင်္ကတထောဒီအနဲ့၄ချက်ကိုရေးတာနော်ကျွတ်လွတ်ဆိုတာဒုက္ခတွေကျွတ်သွားပြီနော် လွတ်သွားပြီငါတော့ကျွတ်ပြီလွတ်ပြီဒီဝတ်ကကျွတ်သွားပြီဒီဒုက္ခတွေကလွတ်သွားပြီနိဗ္ဗာန်ဟာကျွတ်လွတ်သွားစီဒုက္ခတွေကနေကျွတ်လွတ်သွားတဲ့သဘောနေတရဏထောဟုတ်လားကျွတ်လွတ်စိတ်ကိုယ်ဆိုတာစိတ်သုံးတာကိုတော့ကာယံကဲ့အောင်ပြောတာပဝိဝေကထောဒုက္ခတွေလုံးဝစိတ်သုံးသွားပြီဒုက္ခတွေဘာမှရှိတော့ဘူးလို့ပြောတာနော်ပဝိဝေကထဆိုတာဟုတ်လားကျွတ်လွတ်စိတ်ကိုယ်မသေးမပြုတ်မသေးဆိုတာအမတတ်ထော မသေးတဲ့သဘောမဖြစ်တဲ့မဖြစ်သဘောဖြစ်တဲ့အတွက်ကြောင့်အပြစ်မရှိဘူးမွေးသဘောမရှိတဲ့အတွက်ကြောင့်သေသဘောမရှိဘူးနော်နားလည်ဖို့တော်တော်ခက်တယ်နော်ဒီဥစ္စာတွေကဟုတ်လားဒါနိဗ္ဗာန်အကြောင်းပြောနေတာအခက်ခဲဆုံးအရာပဲအတွေးလောက်နဲ့ပြောတာကိုနားထောင်ရုံလောက်နဲ့နားလည်သွားမဲ့အရာတွေမဟုတ်ဘူးနော်ဒါကလက်တွေ့တစ်ချိန်မှာကိုယ်တိုင်မျက်မှောက်ပြုပြီးတော့နားလည်နိုင်တဲ့အဆင့်ကိုရည်မှန်းချက်ထားရမှာဟုတ်လားကျွလွတ်စိတ်ကိုမသေးမပြုတ်မပြုတ်ဆိုတာအသင်္ကတ္တထ ပြုပြင်စရာမလိုဘာမှလုပ်ပေးစရာမလိုဘုံဘုံတို့မမြဲတဲ့တရားတွေကတည်းကကိုကမြဲခြင်းတွေတော့မြဲအောင်ရှောက်လုပ်ပေးနေရမမြဲရဘူးကိုကမလိုခြင်းဘူးပြက်တာကိုမလိုခြင်းဘူးဒါကြောင့်ဘုံဘုံတို့ကဘာလုပ်နေအောင်မပြက်မရှိအောင်လုပ်နေအဲ့လိုမပြက်မရှိအောင်လုပ်ရင်းနဲ့ပဲဘာဖြစ်သွားမလို့ပျက်စီးသွားကိုကမပျက်စီးတတ်တဲ့တရားဖြစ်တဲ့အတွက်ကြောင့်မပျက်စီးအောင်လုပ်ပေးစရာမလိုနိဗ္ဗာန်ဆိုတာနှိမ့်ဆက် အမြဲတည်တဲ့တရားမသေးတဲ့တရားဖြစ်တဲ့အတွက်ကြောင့်နော်မပြုတ်ပြုတ်ပြင်စရာမလိုဘူးလို့ပြောတာဟုတ်လားကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခအမှန်ဟောဒီလိုလေးရေးတယ်နော်ဒုက္ခတွေကနေကျွတ်လွတ်သွားတယ်ဒုက္ခတွေလုံးဝစိတ်သုံးနေတယ်မသေးတဲ့တရားပြုတ်ပြင်စရာမလိုတဲ့တရားလို့နားလည်ရမယ်ဒါသစ္စာဉာဏ်ရင့်တန်အောင်လို့ပြောနေတာနော်ဒီဥစ္စာဟုတ်လားဘယ်နှချက်ရှိသွားပြီတော့၁၂ချက်ရှိသွားပြီနော်နှိမ့်ဆက်ပြုတ်ပြင်ပူပင်ဖောက်လဲဒုက္ခမြဲ ချီဘူးနှင်းဆောင် ဖွဲ့တော်နှောင့်ရှက်အချက်လေးပွားဒုက္ခပွားကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခအမှန်ဟုတ်လားပြီးတော့မကင်မကသစ္စာကျတော့ဆိုရဘလို့ရေးတော့နော်ထွက်မြောက်ဒီခိုင်မြင်နိုင်ကြီးကဲသူ့လမ်းမြဲတဲ့အဲ့လိုလေးရေးနော်ထွက်မြောက်ဒီခိုင်မြင်နိုင်ကြီးကဲသူ့လမ်းမြဲမကင်ရှစ်ပါးဆိုတာဒုက္ခတွေကနေ ဖက်မြောက်ကြောင်းလမ်းတဲ့သူ့လမ်းကိုရှောင်ရင်လွတ်သွားမယ်ခုနကတော့နိတရဏကိုရောက်သွားမယ်အဲ့ဒါနေရနထောကိုရေးတာဟုတ်လားမကတနေရနထောဟေတုထောဒတနထောအာဓိပတိယထောဟုတ်လားပါဠိလိုလိုပါတခါလဲပါတော့အောင်ပြောလိုက်တာနော်ဟုတ်လားထွက်မြောက်တီခိုင်နော်ထွက်မြောက်ကနားလည်ဖို့လွယ်တယ်နော်တီခိုင်ဆိုတာဟေတုထောကိုရေးတာဟေတုထောနော်ဟေတုထောဆိုတာကိုဒီ နောင်လေးဝင်ဆိုတော့ကြီးကတော့သူနိဗ္ဗာန်ရနိဗ္ဗာန်ဟိုမျက်မှောက်ပြုခြင်းရဲ့အကြောင်းတရားလို့သူကတော့ဟိတုကိုအကြောင်းလို့ဒီလိုကြီးဆိုတော့ကြီးကတော့သူကနော်ဒီကောင်းတဲ့တရားတွေရဲ့အကြောင်းတရားနော်ဒီမဲ့ခင်၈ပါးရှိရင်ကောင်းတဲ့တရားတွေဟာနော်တည်တံ့တယ်ခိုင်မြဲတယ်ဆိုတဲ့အတိပ္ပယ်မျိုးကိုပြောတာဟုတ်လားထွက်မြောက်တည်ခိုင်ပြီးတော့မြင်နိုင်ကြီးကဲတယ်ဒတနတ်ထောတဲ့နော်မဲ့ခင်၈ပါးမြင်နိုင်တယ်သိနိုင်တယ် နိဗ္ဗာန်ကိုဒီမကင်မက်ကပဲဘာလို့တုံးတိသွားစီတယ်မြင်သွားစီတယ်ဆိုတဲ့အတိပဲမျိုးဟုတ်လားအမှန်တရားတွေကိုသိတယ်မြင်တယ်ဒသနထဉာဏ်အလင်းပေါက်သွားတာပေါ့နော်ဖမြောက်တီခိုင် မြင်နိုင်ကြီးခဲ့တယ်အတိပတိယထောအကြီးအမှုတရားဖြစ်တယ်တဲ့မဂ်ခင်၈ပါးဆိုတာနော်ဒီသူတော်ကောင်းတရားတွေထဲမှာဒုက္ခအနေထွက်မြောက်ဖို့အတွက်သူဟာအကြီးအကဲပဲလွှမ်းမိုးနိုင်တယ်ပေါ့နော်သူတော်ကောင်းတရားတွေထဲမှာဟုတ်လားအတိပတိယထဆိုနော် အဲ့တော့ဒါမဂ်ခင်၈ပါးနဲ့ပတ်သက်ပြီးတော့ဘုံဘုံတို့နားလည်ထားရမယ်အနဲ့အဓိပ္ပာယ်၄ခုပေါ့အလုံးဘယ်လောက်ရှိသွားပြီတော့16ချက်ဟုတ်လားထွက်မြောက်ဒီခိုင်မြင်နိုင်ကြီးကဲသူ့လမ်းမြင်ဒါသူ့ရဲ့လမ်းစဉ်ဟာဒီတိုင်းပဲအမှန်တရားပဲလို့ပြောတာထွက်မြောက်သွားမယ်နော်နိဗ္ဗာန်ရနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရဲ့အကြောင်းတရားလည်းဖြစ်တယ်မြင်နိုင်တဲ့သဘာဝလည်းဖြစ်တယ်အကြီးအကဲသဘာဝလည်းဖြစ်တယ်ပေါ့မဂ်ခင်၈ပါးဟုတ်လားအဲ့တော့ပြန်ပြောမယ်နော်သစ္စာနဲ့16ချက် ဟုတ်လားပထမဆုံးကပါလာတော့နှိမ့်ဆက်ပြုပြင်ပူပင်ဖောက်လဲဒုက္ခမြေဟုတ်လားနှိမ့်ဆက်တတ်တဲ့တရားဘလို့နှိမ့်ဆက်တော့ပြုပြင်ပေးနေရတယ်ပူလောင်စေတယ်ဒီကြားတွေကပဲဖောက်ပြန်သွားတယ်ဟုတ်လားစီဘူးနှင်းဆောင် ဖွဲ့နှောင်နှောင့်ရှက်အချက်လေးပါဒုက္ခပွားဟုတ်လားဒုက္ခတွေကိုစီးဘူးနေတယ်ယူနေတယ် ဟလားဒုက္ခတွေပေးနေတယ်ဒုက္ခတွေကသူ့ကြောင့်ပဲဖြစ်နေတယ်ဒုက္ခတွေကိုဖြစ်စေနေတယ်ဟုတ်လားပြီးရင်ပါတော့ဒုက္ခတွေနဲ့ရှင်တွဲနေနေစေတယ်ဒုက္ခတွေနဲ့မကွဲမကွာသူပဲချီတုပ်ထားတယ်ကိုဟုတ်လားပြီးရင်ပါတော့ကောင်းတဲ့နေရာသွားမယ်ကောင်းတာလုပ်မယ်ဆိုအမြဲတမ်းနှောင့်ယှက်နေတယ်ဘလောက်ကောင်းတော့နော်သမုဒယသစ္စာဟုတ်လားပြီးရင်ပါတော့နိဗ္ဗာန်ကြတော့ဘာလို့ပြောတော့ကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခအမှန်ဒုက္ခတွေကနေကျွတ်လွတ်သွားပြီ ဒုက္ခတွေလုံးဝစိတ်သုံးသွားပြီတော့မသေးတဲ့တရားပြုပြင်စရာမလိုတဲ့တရားဟုတ်လားနောက်မဲ့ခင်ရှင်မကျတော့ဘလို့ပြောတော့ထွက်မြောက်တီခိုင်မြင်နိုင်ကြီးကဲသူ့လမ်းမြဲဟုတ်လားအတတပါတော့တစ္ဆာအနဲ့16ချက်တစ္ဆာဉာဏ်ရင့်တန်ဖို့အတွက်ဘုံဘုံတို့ဒါတွေကိုဘာလို့အောင်လို့လေ့လာရမယ်နှလုံးသွင်းရမယ်ပေါ့ဟုတ်လားစောစောကပြောခဲ့တဲ့တစ္ဆာဉာဏ်ကိစ္စဉာဏ်ကတဉာဏ်တွေကိုဘာလို့အောင်လို့အဲ့ဒါတွေလည်းလေ့လာရမယ်နှလုံးသွင်းရမယ် ဘောပေါက်လားသစ္စာကမ္မထံစီးပြန်ပြီးသားဖြစ်သွားမှာနော်ဟုတ်လားအဲ့တော့ဒါပါလေဒီကနေ့ဘုံဘုံတို့နော်လေးနေတဲ့အကြောင်းအရာလေးတွေကိုအနှစ်ချုပ်ပြီးတော့အကြောင်းအရာတွေကတော့အများကြီးပဲအနှစ်ချုပ်ပြီးတော့ပဲပြောလိုက်တာပါဟုတ်လားများလွန်းတော့ဟုံသွားမှလည်းစိုးရသေးတယ်ဟုတ်လားအချိန်လဲစေ့သွားပါပြီနော်တော်ဒီအရိယသစ္စာနာမင်္ဂလာနဲ့ပတ်သက်ပြီးတော့ပြောရတာလေးတော့နည်းနည်းတော့အနှစ်ချုပ်လိုက်အောင်နော်အရိယသစ္စာနာတတနာနော်သိလို့ရှိရင်ဒီအမှန်တရားကြီးတွေဟာသိလို့ရှိရင်အရိယာအဖြစ်ကို ဖြစ်စေတတ်လို့အရိယာသစ္စာဟုတ်လား ဒါကိုတတနာသိချင်းမြင်ချင်းသည်အလွန်ကြီးကျယ်တဲ့မင်္ဂလာဒါပြောကြတာနော်။ဘာကြောင့်ဒီမင်္ဂလာကိုမြတ်စွာဘုရားကနော်ဒီလောက်ထိဖြစ်စေချင်တာတော့ဒါတွေပြောကြတယ်နော်။ဟုတ်လား။ဒီလောက်ထိဖြစ်စေခြင်းလောက်အောင်ဒီမင်္ဂလာကဘလောက်ထိကြီးကျယ်တာတော့ဒီအကြောင်းတွေပြောတယ်။သစ္စာလေးပါးသိဖို့အရေးကြီးပုံတွေပါပဲတကယ်တမ်းကတော့ဟုတ်လား။သစ္စာလေးပါးကိုမသိရင်ဘလောက်ဒုက္ခတွေများမလဲ။သစ္စာလေးပါးကိုသိရင်ဘလောက်ဒုက္ခငြိမ်းသွားမလဲ။အဓိကကတော့အဲ့ဒါပဲဟုတ်လား။သစ္စာလေးပါးသိဖို့အရေးကြီးပုံနဲ့သစ္စာလေးပါးကိုသိအောင် ဘလို့လုံမလဲဆိုတာတွေကိုပဲဘုံဘုံတို့ပြောသွားเนาะဒါကြောင့်သစ္စာလေးပါးကိုသိတဲ့အရှင်းအမြင့်ဆုံးမင်္ဂလာတရားလို့တောင် ပြောလို့ရတဲ့မင်္ဂလာသစ္စာလေးပါးကိုသိပြီးရင်နောက်နေမှာဘယ်မင်္ဂလာလာမှာတော့နိဗ္ဗာန်သစ္စိကိရိယာစမင်္ဂလာเนาะနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဒီမင်္ဂလာဆိုသူကြတော့ပိုးပြီးတော့တောင်မှလေးနေတဲ့အကြောင်းအရာတွေဖြစ်သွားမယ်เนาะအဲ့ဒါပြီးပြီဆိုမှဗုဒ္ဓသာလောကဓမ္မီလောကရန်တရားဘာပဲလာလာတုံလုံးမှု မရှိတော့ဘူးဆိုတဲ့အနေအထားကိုရောက်သွားမှာဟုတ်လားဒါကြောင့်အစင်မြင့်မားတဲ့မင်္ဂလာတရားတွေမိမိတန်တာမှာဖြစ်ပွားအောင်ကြိုးစားနိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ်တွေကြောင့်ဖရာတပည့်တော်တို့သည်မဉ္ဇဉ်ဘုညံမျက်နှိပ်ပံကို လင်းမြန်ထုတ်ကြောင့်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတည်း